ယရနာများသုံးပါးနဲ့တကွာဆရာသမားယူသိဉာဏ်တို့လည်းအမိုးရှိကိုကုသကုညောမှလည်းကြောရသောအနာမကုသိုလ်ကစေရနာတို့ကြောင့်ကိုယ်ဤချမ်းသာခြင်းစိတ်ချမ်းသာခြင်းနဲ့ပြည့်စုံကြ၏မညာဉာဏ်နိဗ္ဗာန်ရောက်ကြောင်းကောင်းမြတ်သောသီလသမာဓိပညာရည်ဥဒ္ဒမြတ်စွာဘုရား၏ဆုံးမသာသနာတော်တွေကိုပြည့်စုံစွာကျင့်ကြံအားထုတ်နိုင်ကြသည်ဖြစ်၍မိမိတို့လူရှိရသောမညာပညာတို့ဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမြတ်မောပြုနိုင်ကြပါစေ။ 1330တို့ဒီနရောလက်ပြီးကျော်တို့ရဲ့ဒီနေ့နေ့ဒီနိုင်ကျင်းပပြီ23ကြီးမြောက်ကျေးဇူးတော်ရှင်မဟာသီဆရာတော်22ကြီးမြောက်ပေါ့22ကြီးမြောက်ကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးဘဝရခံယူပူဇော်ဝဲစာရတော်မူကြသောဆရာတော်တန်ခါတော်များမှာအောက်ကတည်းဖြစ်ပါသည်ဆရာဆရာတော်ဦးဣန္ဒြိယဒဝေမျိုးဒီနည်းတော်ရသန္တရာယိတရင်းညီမျိုးသမိကာယုသန္တရာယိတဆရာတော်မော်လမြိုင်မျိုး မြို့ကသတိပဋ္ဌာန်ဆရာတော်ဘုရားကြီးလာခမ်းမြို့ဆရာတော်ဥဒ္ဓဝီတုဒ္ဒနဲ့ဆရာကြီးဥက္ခဆိုယောဂီ84ယောက်မူဆယ်မြို့ရဟန်းတော်6ပါးနဲ့ယောဂီ62ယောက်မူဆယ်မြို့မအောင်သန္တရာဟိတရဟန်းတော်9ပါးနဲ့ယောဂီ139ယောက်ဣန္ဒရာမြို့သန္တရာဟိတဆရာတော်မြောင်မြို့သန္တရာဟိတဆရာတော်ညဉ့်ညမြို့နထိုးကြီးကျောက်တသန္တရာဟိတဆရာတော် ဘုဂုတလဒေသတိကုန်းသံဃာ့ဣဒဆရာတော်ဒီကြောင့်သံဃာ့ဣဒဆရာတော်စိတ်ခုံမျိုးဣဒယုံဆရာတော်စိတ်ခုံမျိုးဗိဒကတိုက်ကြောင်းဆရာတော်စိတ်ခုံမဟာတိကြောင်းဆရာတော်ဘုဂတလနဲ့ကပ္ပသတ္တသုယဆရာကြီးဆရာကြီးကောမှုမျိုးကြောင့်ကိုယ်ကိုင်းတော်ရဆရာတော်ဆရာဘုံမျိုးသံဃာ့ဣဒဆရာတော်ဝက်ဘုံသံဃာ့ဣဒဆရာတော်ကောကရိဆရာတော်ဥဇနေယ ဒေဂုမြို့သာသနာ့မန္တန်ဆရာတော်မိငါဂုတ်သာသနာ့ဣဒဆရာတော်ဒီလေးမြို့တောင်ရသာသနာ့ဣဒဆရာတော်ဝက်လက်မြို့မသွေးဆရာတော်မန္လေးမြို့သေစီဆရာတော်မန္လေးမြို့ဝါကင်းကုန်းဆရာတော်ညီညီချင်းမန္လေးမြို့ညီညီချင်းဆရာတော်မန္လေးမြို့ဇန္နာဘုသာသနာ့ဣဒဆရာတော်ဥဒ္ဒမရမုံရမြို့စမ်းမြရောင်ကြီးဆရာတော်မော်လမြိုင်ကျွန်းမြို့သုံးခေမဆရာတော်မော်လမြိုင်ကျွန်းမြို့ရာဇူတိုင်းဆရာတော်အိမ်မဲမြို့သာသနာ့ဣဒဆရာတော် သနိမဤကောဒသာသနာအိဒဆရာကြီးဒေါ်ဓမ္မတက္ကခတိယဘုန်းကြီးဆရာတော်ကမ္မလူမျိုးဆရာတော်ဥက္ကောဤရလေပရာဆရာတော်ဒီကုန်းဆရာတော်သူရိနောင်ဆရာတော်ခိုင်ဦးဆရာတော်ကိုညာငုဆရာတော်ခရမျိုးဒါတော့သာသနာဤဆရာတော်စိတ်လက်မျိုးသာသနာဤဆရာတော်ကျောင်းဆောင်ဆရာတော်မြင်းမှုဆရာတော်ဌာနပေါင်း42ဌာနသံဃာတော် လေးစဉ်90နဲ့9ပါးကြောက်ရောက်ပါလိမ့်မယ်။ယောဂီပေါင်း450နဲ့ရှိအောင်လာခုပြောကြောက်ပါလိမ့်မယ်။တနှစ်တစ်ကြိမ်ဩဝါဒခံယူပူဇော်ပွဲပြုလုပ်လာတာ20နဲ့ကြိမ်ရောက်ရှိပါပြီ။ညာကုန်သာသနာ့ရိပ်သာကို 1971ခုနှစ်က1371ခုနှစ်ကရောက်ပြီးတော့12ခုနှစ်ကစပြီးတော့ကျင်းပအဲဒီပထမစတုန်းကတော့နည်းနည်းပါပဲမများသေးပါဘူးခုနောက်တပြေးပြေးနဲ့အားပေးတဲ့ပုဂ္ဂိုလ်တွေများလာလို့သမထဌာနတွေများလာဒီထဲမှာတချို့တချို့တချို့ကမထဌာနတွေကမလာနိုင်ကြပါဘူးမလာနိုင်တာတွေကများပါတယ် သူလာနိုင်တဲ့ဌာနတွေကကို40ကျော်ကြောက်ပြီးတော့နေကြပါတယ်ဒီထဲမှာမောလမြိုင်မြို့ဝမဟာသတိပဋ္ဌာန်ဆရာတော်ကတော့သူက90နဲ့2ဝရှိပါပြီဘုန်းကြီးက4ဝကြီးပါတယ် မော်လမြိုင်မှာဘုန်းကြီးညနေတုန်းကတည်းကဒီဆရာတော်ကရွှေကျင်တိုက်ဆိုတာမှာတောင်ဝင်းကြီးရွှေကျင်တိုက်ဆိုတာမှာသတင်းသုံးနေတော့တောင်ဝင်းလေးနဲ့တောင်ဝင်းကြီးရတယ်ပဲဆက်ဆက်တော်တော်လေးတော့ဝေးပါတယ်အသွားလာတွေကရှိနေတာပါပဲအဲဒီတုန်းကတည်းကအမှန်တန်ရင်းရင်းနှီးနှီးသိပြီးတော့နေပါတယ်တရားလည်းပဲအများအားဆွေးနွေးလေးရှိပါတယ်အဲဒီဆရာတော်ကလည်းပဲ ပฏิပတ်တိသာသနာတော်ကိုအထူးအားပေးတော်အချင်းဒီကနှစ်ပတ်လည်မှာသူကလည်းကြွပြီးတော့လာပါတယ်ဒီတင်ပုဂ္ဂိုလ်တွေကလည်းတချို့ပုဂ္ဂိုလ်တွေကဘုန်းကြီးရဲ့တဝါလောက်ငယ်တဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်နှစ်ဝါလောက်သုံးဝါလောက်ငယ်တဲ့ပုဂ္ဂိုလ်တွေလည်းပါပါတယ်ဆိုတော့သိမငယ်ကြပါဘူးဒီမှာခုကြွရောက်လာတဲ့ပုဂ္ဂိုလ်တွေကအင်းကြီးတာတွေပဲများပါတယ် ဝါ30ကျော်တွေကပဲတော်များပါတယ်ဝါ30အောက်ကတချို့လည်းပါပါတယ်ဝါ30ကျော်တွေကိုအများကြီးပါပါတယ်ဒီဆရာတော်တွေကသတိပဋ္ဌာန်ဒေသနာတော်နဲ့အညီမိမိတို့ကိုယ်တိုင်အားထုတ်ပြီးတော့သတိပါတရားကိုအလေးပြုသောအားဖြင့်မိမိတို့နေရဌာနတွေမှာ ပฏิပတ်တိသာသနာတော်တွေကိုပြုစုပြီးတော့နေကြပါလေ။အဲဒီလိုပြုစုနေသောအားဖြင့်သက်ဆိုင်ရာဖြစ်တဲ့တတိပုဂ္ဂိုလ်တွေတရားဓမ္မတွေအမှန်တန်ကျေးဇူးများပါတယ်။ပရိယာဖြစ်ဖြစ်ပရိပါဖြစ်ဖြစ်တပါးလည်းပြုလို့ကတော့သိပြီးတော့မဖြစ်နိုင်ပါဘူး။ တူအချင်းတော့ပฏิပတ်ကသာအရေးကြီးပါပရိယကတော့ကိုစာပေပို့ချနေလို့ရှိရင်တဏှာတွေကဌာနကောင်းကနေပြီးပို့ချနေလို့ရှိရင်ဒီပရိသတ်တွေ900 1000ဒါပြီးတော့စာလိုက်နိုင်ပါတယ်သင်ယူနိုင်ပါတယ်ပฏิပတ်ကတော့အဲ့ဒီလိုတပါးလေးနဲ့900 1000တော့မဖြစ်ဘူးမတတ်နိုင်ဘူးသူက သို့တော်လည်းတနည်းအားဖြင့်တော့သူကပါတာလည်းကြည့်ပါလေပရိယကအဲ့ဒီ900တထောင်ကတစ်နှစ်လောက်လာလိုက်လို့လည်းပဲဒီ900တထောင်လုံးအကုန်လုံးစာတတ်လိုက်မယ်တော့မဆိုးနိုင်ဘူးဒီတိုင်းတတ်တဲ့ပုဂ္ဂိုလ်လည်းရှိမှာပါပဲအဲနှစ်နှစ်လောက်နဲ့လည်းတတ်တယ်လို့မဆိုးနိုင်ဘူး3နှစ်4နှစ်5နှစ်စသည်တော်တော်လေးကြာကြာလိုက်မှဒီကိုယ်တော်တွေဟာပရိယတိမှာကျွမ်းကျင်ပြီးတော့သွားနိုင်တယ် သတိပါကတော့အဲ့ဒါလောက်မကြောက်ဘူးသတိပါကတော့လာပြီးအာထုတ်တဲ့ပုဂ္ဂိုလ်တွေဟာယူဆအာထုတ်မယ်ဆိုရင်တလားတလားကြော်ကြော်နှစ်လားလောက်အာထုတ်လိုက်လို့ရှိရင်အကျဉ်းလန်းစဉ်လေးတွေကိုကောင်းကောင်းနားလည်ပြီးတော့သွားပါရဲ့သာပေရနဲ့လေးလာရမယ်ယုံနာသဘောတရားတွေကိုကိုယ်တွေအားဖြင့် သေသေးချာချာသိပြီးတော့သွားပါတယ်မနာသိလွယ်ပါတယ်အဲကြောင့်အာထုံမဲ့ပုဂ္ဂိုလ်တွေသာရှိမယ်ဆိုလို့ရှိရင်ဒီနှစ်အတွင်းလည်းပဲသူကတစ်ထောင်လောက်လည်းရနိုင်တာပဲသိတဲ့များမယ်ဆိုလို့ရှိရင်တစ်ထောင်လောက်လည်းရနိုင်တာပဲဒါပေမဲ့လို့သဌာနမှာတစ်ထောင်လောက်ရတယ်ဆိုတာကတော့ကာကြကြရတယ်သူကဒီသာသနာရိပ်တာမှာတော့တစ်ထောင်လောက်တစ်နှစ်ရအောင်ပေါ်တယ်ဒီလိုနေရာတွေဆိုရဖို့သိမလွယ်ပါဘူးအဲဒီတော့ အသီးသီးသောသမထာနာစရိယဆရာတော်တွေကမိမိတို့နဲ့သက်ဆိုင်ရာဒေသတွေမှာဟောပြောညွှန်ကြားတော်အားဖြင့်ပฏิပတ်တိသာသနာတော်ကိုပြုစုပြီးတော့နေကြတယ်အဲဒီလိုပြုစုပြီးတော့နေကြတဲ့အတွက်သတိပ္ပံဒေသနာတော်နဲ့အညီဝိပဿနာရှုမှတ်နည်းရှုမှတ်ပုံတွေဟာ ကြံ့ကျယ်ပြီးတော့လာပါတယ်အခုခေတ်ကာလမှာတရားကိုလိုလားတဲ့ပုဂ္ဂိုလ်တွေလည်းများပါတယ်တရားမလိုလားတဲ့ပုဂ္ဂိုလ်တွေလည်းရှိတာပါပဲဒါပေမဲ့လို့ရှိကနဲ့သာလို့ရှိရင်တရားလိုလားတဲ့ပုဂ္ဂိုလ်တွေတိုးတက်လာတယ်လို့ဆိုရမှာပါပဲဒီတော့ကတရားအထူးရမှာမသိတဲ့အချိန်ခါကာလရှိခဲ့ပါတယ်နောက်လေဒီဆရာတော်ကြီးများ ပေါ်ပေါက်ပြီးတော့လာတော့တရားအထုရမယ်အကြောင်းတွေကိုဟောပြောအဲဒီတုန်းကအထုရမယ်ဆိုတာကြားယုံညရှိပါသေးတယ်အထုတဲ့ပုဂ္ဂိုလ်အတော်နည်းပါသေးတယ်နောက်တစ်ခါမူညင်းဆရာတော်ကြီးပေါ်လာတယ်အဲဒီမှာနည်းနည်းတိုးတက်ပြီးတော့လာပါတယ်အဲဒီကနောက်မင်းကွန်းဇီဝန်ဆရာတော်ဆိုတာကတော့လေဆရာတော်ကြီးခေတ္တပဲပေါ်တော့ပေါ်ခဲ့တာပါပဲသူကသိပြီးတော့မတင်ကြလို့အဲမဲ့သူ့နေရာနဲ့သူတော့ပြိဿတွေရှိပါတယ် အဲဒီကနေပြီးတော့အဲဒီမင်းဝန်ဆရာတော်ကြီးထံကနေယူပြီးဥမြကျော်ဆိုတာကဟောပြောစာအုပ်တွေရေးထုတ်တော့တော်တော်ပြန့်နှံ့သွားဒီကနေပြီးတော့300ပြည့်နှစ်ကစပြီးတော့ကမ္မထံကိုညွှန်ကြားပြတာလားယူဝင်နေကနေပြီးတော့ညွှန်ကြားပြတာလားအဲဒီမှာတော်တော်တော်တိုးတက်သွားပါတယ်တရားတွေကိုယ်တိုင်တွေ့တယ်ညတွေတွေ့ပြီးတော့တွေ့တဲ့ပုံကိုယ်တွေကလည်းသူတို့တွေ့တဲ့အတိုင်းဟောပြောတော့နာဟန်ကြတိုးတက်တယ် သူတွေသိအပ်တဲ့ဒီချင်းဒီချင်းဌာနတွေကလည်းပဲတရားထုတဲ့နည်းအသီးသီးတွေပေါ်ပြီးတော့ဟောကြတယ်ဒါနဲ့လူတွေကတရားဆိုတာအားထုတ်ရမယ်လို့အားထုတ်မှကိစ္စပြီးမယ်လို့ဒီလိုအသိဉာဏ်ရောက်ပြီးတော့လာကြပါတယ်ဒါကြောင့်ရရအနေနဲ့မှာတရားအားထုတ်လို့တဲ့ပုဂ္ဂိုလ်တွေတော်တော်များများရှိပါတယ်အဲဒီတော်တော်များများရှိတာတွေကိုယခုကမ္မထာနာစရိယတွေက ဟောပြောပေးတာဟာလည်းကျေးဇူးများပါတယ်ဒါပေမဲ့လုံလောက်ပြီးလို့မစွန်နိုင်ပါဘူးဒီဒီကမ္မဒါနာစရိယာတွေကအဲဒီတရားထုတ်နိုင်တဲ့ပုဂ္ဂိုလ်တရားထုတ်လို့တဲ့ပုဂ္ဂိုလ်တွေအကုန်လုံးကိုကြားနာရအောင်လို့လိုက်ပြီးတော့မဟောနိုင်မပြောနိုင်သေးပါဘူးနောက်ထပ်လည်းပဲဟောနိုင်ပြောနိုင်တဲ့ကမ္မဒါနာစရိယာတွေပေါ်ပေါက်လာမယ်ဆိုလို့ရှိရင်တော့အမှန်ကျေးဇူးများမှာပါပဲအဲဒီတော့အခုလည်းပဲအဲဒီတော့

ညာကလည်းပဲတတိပေးထားတာတွေနည်းနည်းပါးပါးတော့ရှိတာပေါ့ဒီတော့မြင်တဲ့ဒါလေးတွေပြောမိမိတို့သမထဌာနမှာချိုးရကြကမ္မထံကိုပြဖို့စိဏဘကသာအရေးကြီးပါတယ်ကမ္မထံနီလံကိုချိုးရကြပြဖို့အရေးကြီးပါတယ် စာနဲ့ပိန်နဲ့လည်းပဲညီစေရမယ်ကိုယ်တိုင်တွေ့လည်းဖြစ်စေရမယ်ကိုယ်တိုင်တွေ့ဖြစ်ရုံနဲ့စာနဲ့ပိန်နဲ့မညီရင်လည်းပဲဒါသိနေရမကြောက်အဲဒီလိုတရားတွေလည်းရှိပါတယ်ကိုယ်တိုင်တွေ့ပြီးရောဆိုပြီးကိုယ်တိုင်တွေ့မှန်တယ်ဆိုပြီးဒီလိုဟောပြောနေကြစာနဲ့ပိန်နဲ့ကတရားကြီးဖြစ်နေတော့အဲ့ဒါတွေကမြတ်စွာဘုရားတရားတော်လို့ဆိုဝေရခဲ့ပါတယ် စာနဲ့ပေနဲ့ညီဖို့ရအရေးကြီးပါတယ်သာပေတတ်နေတဲ့ပုဂ္ဂိုလ်တွေအခုကတော့အဲဒါကိုတတ်ပြီးထားတဲ့သာပေနဲ့တိုက်ဆိုင်ကြည့်လိုက်ရင်သူကတော့လွယ်လွယ်ပါပဲသာပေကောင်းကောင်းမပြည့်စုံတဲ့ပုဂ္ဂိုလ်တွေကလည်းပဲအခုနေတော့လွယ်ပါတယ်တတိတော်ရေးပြီးတော့ထားတဲ့ဟောထားတဲ့တရားတွေအများကြီးရှိတာပဲအဲဒီသာပေတွေနဲ့တိုက်ကြည့်နိုင်ပါတယ် ဝိသုရိမမြန်မာပြန်ဆိုလို့ရှိရင်ညာစင်တွေသူကဟောထားတာပဲအဲ့ဒါတွေနဲ့တိုက်ကြည့်နေတာပဲဝိသုရိမမြန်မာပြန်ဆိုတာကတော့ဝိသုရိမကြမ်းမယ်ဘာသာပြန်ထားတာပဲနားလည်အောင်လို့ခုခေတ်ကာလပုံကိုယ်တွေနားလည်အောင်လို့နားလည်တဲ့စကားလုံးနဲ့ဘာသာပြန်ထားတာပဲအနေဒီပဲကတော့ဝိသုရိမပဲဘုရင်လိုပဲသက္ကရာဆရာပြောတယ်လို့သက္ကရာဆရာကရရ ရေးတော့မလို့ပလင်ခံတဲ့ခါကာလမှာသူကညွန်ကြားတယ်ဒီလိုဘာသာဖြင့်ရေးထားတဲ့အထာဂတာတွေရှိတယ်တဲ့အထာဂတာဆိုတာအ ਨੇ အဖွင့်နေပါပဲဒီလိုထာဂတာနဲ့ဒီလိုဘာသာနဲ့ရေးထားတဲ့အ ਨੇ အဖွင့်ထာဂတာတွေကြားနေရှိတယ်အဲဒီကြားနေကိုသူ ပါဠိလိုပြန်မယ်အဲပါဠိလိုပြန်တာတော့ ပဲထူးတာပါပဲတဲ့နောက်တချို့နေရာတွေမှာကျဲနေလို့ချုံပြီးတော့ပြန်လာတယ်ဒီဟာလေးတွေထူးပါတယ်အ내အဓိပ္ပာယ်ကတော့ဖြင့်ရှိကရှိတဲ့ရှိရှိစရာတွေရေးထားတဲ့အထာကထာပါပဲတဲ့ရှိကရေးတဲ့အတိုင်းပါပဲသူ့သဘောနဲ့သူထင်မြင်ချက်တွေပိုးတွေမပါပါဘူးတဲ့အဲဒီတော့ပြင်ခံပြီးတော့သူကပြောသွားပါတယ်သူကြံ့ကြုံကြည်ဖို့ရပြောသွားပါတယ်အခုဝိသုဒ္ဓိမမြန်မာပြန်ဆိုတာကတော့ဘာသာပြန်သက်သက်ပဲဒါကတော့ငါရှင်းပါတယ်သူကတော့ ဘာသာကြံသက်သက်ဆိုတာအဲ့ဒီကြံနဲ့တိုက်ဆိုင်ကြည့်နိုင်ပါလေဒါပေကုသရမပြည့်စုံတဲ့ပုဂ္ဂိုလ်တွေလည်းအဲ့ဒီကြံနဲ့တိုက်ဆိုင်ကြည့်ဟိုညာစင်တွေဟုတ်ရလားမဟုတ်ဘူးလားအဲ့ဒီညာစင်တွေမှာသိတဲ့ဘောမကြလို့ကျင်လည်းပဲညာစင်ညာဝိသုရိညာစင်တရားတွေဆိုတာဟောစဉ်တွေလည်းရှိပါတယ်ဒီပြင်တရားအနေနဲ့ဟောထားတာတွေလည်းရှိပါတယ်ဥပဒနာအခြေခံတရားအရိယဝါဒတရားဝါမိကသုတ်တရား နောက်ပြီးတော့ပရိစ္ဆသမုပ္ပါတရားပူရဗေဒသုတ်တရားစသည်ဖြင့်ဒီထဲမှာဝိပဿနာဉာဏ်စီတွေတရားတိုင်းတရားတိုင်းမှာအကုန်ပါတယ်အဲဒါတွေတိုက်ဆိုင်ပြီးတော့ကြည့်နိုင်ပါတယ်အဲဒီတော့အဲဒီသာပေရင်းတိုက်ဆိုင်ကြည့်ဖို့ရတယ်လိုပါတယ်တချို့ကလွယ်လွယ်နဲ့တရားရရလွယ်လွယ်ဆိုပြီးတော့လွယ်လွယ်နဲ့ပြလွယ်လွယ်နဲ့ ညွန်ကြလိုလည်းနဲ့ဆုံးဖြတ်နေတဲ့ဌာနတွေဆိုတာရှိပါတယ်အဲဒီလိုလိုဒီကမဟာစီကမ္မထာဌာနတွေကတော့အဲ့ဒီလိုလိုလွယ်နဲ့လုပ်လို့တော့သိဉာဏ်မကြဘူးလိုလွယ်နဲ့ကြရင်ဘောသားတွေပြည့်ပြီးတော့ကိုယ့်ဟာကိုယ်လည်းတော့ကြာတန်ရကင်းမှာမဟုတ်ဘူးဒါကြတမျိုးတမျိုးဖြစ်ပြီးတော့သွားနိုင်ပါတယ်ဒါကြောင့်အဲကိုယ်တိုင်တွေ့လည်းဖြစ်ရမယ်စာပေနဲ့လည်းညီရမယ်အဲဒီတော့စာပေနဲ့ညီအောင်ချိုးရကြ ဝိသုရိ9ပါးဉာဏ်စဉ်အားဖြင့်အချင်းချင်း12ပါးပေါ့ဝိပဿနာဉာဏ်စဉ်12ပါးအစဉ်တိုင်းတက်ပြီးတော့မေဖို့ဉာဏ်ဖြင့်နိဗ္ဗာန်မျက်မှောက်ပြုဖို့အဲဒီနေ့ကြာကြာတွေ့ဖို့လိုပါတယ်ဒီနေ့ကြာကြာမတွေ့သေးလို့ရှိရင်တော့အဲဒီတော့ဟာကိုဆရာပြည့်စုံပြီလို့အတိအမှပြုလို့ သိမတော်ဘူးတချို့အရွယ်ကြီးတို့ခြေလက်ဆက်အားထုတ်နိုင်မှာမဟုတ်တော့ဘူးဆိုလို့ရှိရင်အာနာတဲ့သဘောနဲ့ဉာဏ်ရှင်တရားဟောရလို့ရှိရင်ပြောပြီးတော့ထည့်တာကောင်းပါလေသိတော့မသေးကြဘူးအဲဉာဏ်ရှင်တရားနဲ့ကြိုက်လို့ရှိရင်လည်းကိုယ့်အကိုဆုံးပြတော့မကြိုက်လို့ရှိရင်လည်းဆက်ပြီးအားထုတ်ပြီးတော့ဆိုပြီးတော့အဲဒီလိုပြောမှနေရကြဒီလိုမဟုတ်ဘဲနဲ့ပုဂ္ဂိုလ်ကြီးမထေကြီးရဲ့တော့

ဟိုဘုဘိုးဘယ်ရောက်နေပါလဲဘုရင်သိပါလိမ့်မယ်ဒီမှာမာနိုင်ဆရာတော်သိပါလိမ့်မယ်ဒီနေ့ကလည်းတွေ့ပါတယ်ဟိုမှာဟင်ဈေးညောင်မယ်ဆရာတော်နေတဲ့နေရာဘာဖုံးဆိုတာအဲသင်မုံသင်မုံတို့ရအဲသင်မုံတို့ရရောက်နေအဲဒီဆရာအဲဒီဆရာတော်ကတော့မသိမှပြောသေးသူညာနေတဲ့ပြည့်ကြမကောင်းဘူးလေဘုရုံးကဒီကတော့အာနာပါနဲ့ထည့်ရတာဘာမှပြောပါဘူးသူကမသိကြီးဖြစ်နေတော့ ဒီတိုင်းပြန်သွားရတယ်မကောင်းဘူးဆိုပြီးညာနေသူကဟုတ်ရင်လည်းသူ့ညာနေသူကလည်းသူပဲလည်းမဟုတ်တယ်သူကလည်းသူပဲထဲတော့ဒီနေ့ကဉာဏ်နာလာပြောသူဒီမှာသာသနာ့ရေးသမားအားထုတ်လာတဲ့ဘာမှမတွေ့ဘူးတဲ့ဘာမှမဟုတ်ဘူးဆိုတဲ့နေမျိုးနဲ့ပြောတယ်ဒါတော့ဉာဏ်မကြတာပဲလားပါဝေကဖြစ်ပြတယ်သူကအဲ့ဒီလိုပါတယ်တွေ့ရတယ်အဲ့ဒီတော့ဒီလိုဆိုမှပြင်မှာကောင်းတယ်အခုနေ့ဝါတွင်းမှာလည်းဒီမှာနေသားတဲ့ကိုလိုတွေတချို့ တော်တော်နေရာမကျတာလေးတွေရှိပုံပေါ်တဲ့သူကတရားနဲ့စပ်ပြီးတော့သူကယုံကြည်မှုတရားတရားသိဖြစ်ပုံမရဘူးအဲဒီလိုပုဂ္ဂိုလ်တွေလည်းရှိတယ်အဲတော့ရေးကြည့်တာကတော့ဉာဏ်ရှင်တရားနဲ့ချိုးရကြဖြစ်ဖို့ယိုရိကမဖြစ်လို့ရှိရင်ဖြင့်သူအတိမမပြုတာကောင်းတာပါအာနာပါနာသိနေရမကြဘူးတရားကြီးအနောက်နေအနောက်ကျအမျိုးဖြစ်အဲဒါယူကြည့်ပါတယ်ပြီးတော့မိမိတို့ဌာနမှာ တတိပရိသအနေနဲ့ထားတဲ့ပုဂ္ဂိုလ်တွေလည်းပဲတရားလက်လို့မနေဘူးအဲ့ဒါတွေလည်းပဲညွှန်ကြားဆုံးမဝယ်ကြည့်ကြည့်ပါတရားအားမထုတ်တဲ့ပုဂ္ဂိုလ်တွေသက်ခံထားရင်သိကြရမကြဘူးအဲဒီနောက်နောက်တနေ့ကျရင်နောက်ချက်တွေဖြစ်တတ်တဲ့တရားကိုလိုလိုချင်းချင်းကြည့်တဲ့ပုဂ္ဂိုလ်တွေတရားအားထုတ်အားထုတ်တဲ့ပုဂ္ဂိုလ်တွေအားထုတ်ပြီးလည်းပဲတရားကိုဆက်လက်ပြီးတော့ယူသည်အားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေရှိနေရင်ကောင်းပါလေဒါတော့မဟုတ်လို့ရှိရင် မရဏနုပတိကမဏဆိုတာဘယ်ချိန်မှသို့သိနိုင်တယ်ဆိုတာနှလုံးသွင်းရမှာဒါငယ်လေးတွေလို့လည်းအောင်းမိနေလို့မဖြစ်ဘူးမတော်လို့ချင်းအဲဒီသမဏဆရာကြီးကဒီနေ့ကျတော့ရှင်ပြန်တော်မူသွားတတ်တယ်ပြန်တော်မူသွားလို့ရှိရင်အဲဒီကြားနေတဲ့တကြီးတွေကအချိုးမကျတာတွေဖြစ်နေတယ်သမဏကြောင့်ပြက်တတ်တယ်သမဏကြောင့်အခုဒီနေ့ကျရတဲ့တာနှစ်ခုတော့တော့ရှိပြီ နောက်ဘယ်နှခုလောက်ပြည့်ဦးမလားမသိဘူးလို့လားอืมအဲ့ဒါတွေအရေးကြီးတယ်ပထမသမဏဆရာဖြစ်တဲ့ပုဂ္ဂိုလ်ကတရားလည်းမဟုတ်ဘာလည်းမဟုတ်သာကအိခါနဲ့ချိန်ကျုံနေတဲ့ပုဂ္ဂိုလ်တွေကိုလက်ခံလာလို့ရှိရင်အဲ့ဒီပုဂ္ဂိုလ်တွေကနောက်တနေ့ကျလို့ရှိရင်လူကြီးတဲ့ခါကျရင်နောက်ချက်တွေပြေးရတယ်ကမ္မနာနာအဲကမ္မနာနာပြည့်စင်နေကြတယ်ဒါကြောင့်အတီးပြီးတော့ကမ္မထာနာသိရတယ်မိမိတို့ဌာနတွေမှာ ဒီပရိသတ်အနေနဲ့လက်ခံထားတဲ့ပုဂ္ဂိုလ်ကြီးဟာတရားကိုလူလိုလားရှိရလားမရှိရလားဆိုတာဒီကစဉ်းစားပြီးတော့လူလားတဲ့ပုဂ္ဂိုလ်ကြီးသင်တော်တဲ့ပုဂ္ဂိုလ်တွေမှာလက်ခံထားတာကောင်းတာပါပဲအဲ့ဒါလည်းပဲဒီကသတိသိခြင်းပါလေဗျာပြီးတော့မိမိမရှိလို့ရှိရင်လည်းမိမိလိုပဲသရာတရားနဲ့တရားကိုအလေးပြုပြီးတော့အဲဟောနိုင်ပြောနိုင်မဲ့ပုဂ္ဂိုလ်ပရိပတ်သာသနာတော်ကိုဆက်လက်ပြီးတော့ပြုနိုင်မဲ့ပုဂ္ဂိုလ်အဲဒီတော့ပုဂ္ဂိုလ်လည်းပဲမရှိသေးရင်လည်းရှိအောင်လို့ကြားထားကြကောင်းပါလေ သိချင်တယ်ရေးကြည့်ပါနောက်တစ်ခုကတော့သက်ဆံရေးတဲ့ဒါလည်းရေးကြည့်တယ်သက်ဆံရေးကသက်ဆံရေးကတတိပရိသတ်တွေဆိုတာပြောတဲ့ခါလဲပြောရတာပဲဒါပေမဲ့လို့နေရာတိုင်းနေရာတိုင်းလျှောက်ပြီးတော့ပြောနေလို့ရှိရင်အဲ့ဒါတတိတွေကကြတော့အားကိုးစရာမရှိဘဲနဲ့ဖြစ်တတ်တယ်သူတွေရတယ်လျှောက်ပြောနေလို့ရှိရင်ရုပ်ပုဂ္ဂိုလ်တွေ သူ့ဟာသူတော့နေထိုင်တော့ပါတယ်ဒါပေမဲ့လို့အပြောအဆိုတွေကနေရာမကြတာနဲ့သူ့ဒီမှာတကြီးပြိတ္တာမရှိဘူးအဲဒီလိုလည်းဖြစ်တတ်တယ်အဲဒါလည်းမကြည့်အောင်ဆက်ဆံရေးရတယ်တကြီးပြိတ္တာတွေနဲ့ဆက်ဆံရေးလည်းပဲကောင်းစီရမယ်နောက်တစ်ခုကဒဂါရမတွေနဲ့ဆက်ဆံရေးလည်းရှိပါတယ်ဒဂါရမတွေနဲ့ဆက်ဆံတဲ့အခါကာလလည်းပဲအဲကိုယ်လိုတိုင်းကြီးတယ်မဟုတ်ဘဲနဲ့ဓမ္မတွေလိုလည်းလည်းရောတာနဲ့ဟာလည်းရောမဆန့်ကျင်တဲ့ဥစ္စာတွေလည်းရောပြုပြီးဒီကလာသင်လျော်သလို

ကိုကကိုကကိုကိုအလုံးနဲ့ကိုနေရတဲ့သာဝေကျမ်းကနေကိုကကိုကြည့်ကျူနေရတဲ့ဓမ္မတွေလာတဲ့အခါမဲ့သိပြီးတော့ပေါ်ရည်ရည်ချင်းနီးနီးဒီဟာသိပြီးတော့ဆက်ဆံတာမဟုတ်ဘူးခါရေးရေးနေတာခါရေးနေတော့သူတကာဓမ္မတွေလည်းသိကြိုက်မယ်တော့မဟုတ်ဘူးဒါပေမဲ့လည်းဒီကဟိုသူစမ်းကျင်မဲ့တော့မလုပ်ပါဘူးစမ်းကျင်မဲ့တော့မပြောပါဘူးအဲ့ဒါနဲ့နည်းနည်းတော့သူကလူတော့လူမာနဲ့တော့တူပါတယ်အဲတတ်နိုင်လို့ရှိရင်တော့သူတို့ကြိုက်တဲ့ဘက်ကလည်းနေပြီးတော့ သက်သာရေးတွေပြုနိုင်လို့ရှိရင်တော့ပို့ပြီးတော့ကောင်းမှာပါပဲရေးကြည့်တာကတော့အဲဒီဒကာဓမ္မတွေမခံစားတဲ့စကားလုံးတွေပါတယ်မပြောမိဘူးအဲ့ဒါရေးကြည့်ပါတယ်အဲသူတို့မကြိုက်တဲ့စကားလုံးပြောလို့ရှိရင်တော့အဲ့ဒါကအင်းအစင်မပြေပဲလည်းဖြစ်တတ်ပါတယ်ပြီးတော့အဲဒီဒကာဓမ္မတွေလည်းအကုသိုလ်တွေအမြဲတမ်းဖြစ်ပြီးတော့သွားတတ်တယ်အဲဒါကြောင့်ညာတော့အပုဂ္ဂိုလ်တွေလည်းအကုသိုလ်မဖြစ်ရအောင်อืมပြီးတော့သာသနာပြုစုရမှာလည်းပဲ ကိုယ်ကြီးတဲ့ပြုစုလို့ဖြစ်တာမဟုတ်တကာဓမ္မတွေနဲ့ပူပေါင်းပြီးမှပြုစုမှဖြစ်တာနေတော့သာသနာပြုစုမှုမှာလည်းအကူအညီရအောင်တတ်နိုင်တယ်များတော့ဆက်ဆံရေးလည်းပဲအဲညွတ်ပြအောင်လို့ရည်ရည်တွေပြအောင်လို့ဆက်ဆံမှုလေးတွေသွားနိုင်တယ်များအောင်ရပါဘူးလေအဲ့ဒါလည်းဘုန်းကြီးကထားပြီးတော့ပြီးပေးပါလေအဲ့ဒါကကမ္မထာဌာနနဲ့စပ်ပြီးတော့တိုးတက်ရတိုးတက်ကြောင်း လုပ်လို့ဖို့ရပါပြီးတော့တရားဟောတဲ့ကိစ္စတဲ့ဒီရောက်တာတရားဟောတဲ့ကိစ္စကြတော့တရားဟောတာကလူများကြိုက်အောင်လို့ဟောတဲ့တရားရှိတယ်တရားကျင့်သုံးအထုတ်ကိုရဘက်ကိုအားပေးပြီးဟောတဲ့တရားရှိတယ်နှမျိုးရှိတယ်လူများကြိုက်အောင်အထုတ်တဲ့ဥစ္စာကတော့ဝိတုရောက်နေပါရင်လည်းအဲဒီလိုဆိုတော့ ဝေဝေသာသာတွေလောက်ပြီးတကလားဟောတယ်အဲ့ဒါကတော့လူအများကြိုက်တယ်ပြိတ္တတော်များတယ်ဒါပေမဲ့လို့အဲ့ဒီလိုဟောနေတဲ့အတွက်တရားအထုတ်မှုကတော့တိုးတက်မှုကျဲမရှိတာဘူးဆိုရတတ်ဒီနေ့ကဥကြုံမြင်လာလို့ပြောတယ်ကမ္မထာဒါနမှာတဲ့ဝုထုကြောင့်တရားတွေရတဲ့တရားတွေဟောရင်ဒီကမ္မထာဒါနဆိုရတဲ့ပြည့်စည်တယ်တဲ့သူကပြောတယ် ပုဂ္ဂိုလ်တော့ရတယ်လေသူအဲဘုသူကြောင့်လည်းရတဲ့တရားမျိုးတွေဟောနေလို့ချင်းပြိဿတော်တရားနာတဲ့ပုဂ္ဂိုလ်တော့ရှိတာပေါ့ဒါပေမဲ့လို့တရားထုတ်တဲ့ပဲကိုတည်းမကောအောင်အဲဒါတော့တရားဟောတဲ့ခါကလာကမ္မထာဒါနမှာဆိုလို့ရှိရင်တော့ကမ္မထာဒါနအနေအားဖြင့်ကမ္မထာတရားကိုအလေးပေးပြီးတော့ဟောရမယ်။ဒါနိုင်လို့ရှိရင်တော့ယုံနာအကြောင်းကျိုး အဲအပြည့်အပြည့်နိစ္စဒုက္ခအနတ္တလက္ခဏာတွေဘောနေညပေါ်အောင်ပေါ်တယ်ကိုယ်စွမ်းရှိသလောက်ပေါ့အဲဒါလေးတွေပေါ်အောင်သဘောပေါက်အောင်အဲကြွေးကြဝေဖန်ပြီးဟောနိုင်ရင် ကောင်းပါလေဆက်ရဆရာနေပြီးထည့်သွင်းပြီးဟောရင်ဟောစရာတွေနေရာတကာမှာရှိတယ်ဒါအဖြစ်ဝိတုကြောင့်တခုထုတ်ဟောလိုက်ရင်အဲ့ဒီဝိတုကြောင့်နဲ့မှလည်းပဲဒီယုံနာတို့အနိစ္စဒုက္ခအနတ္တအပြည့်အပြည့်တို့ဒါတွေဟောကြတယ်ရှိတာပဲသူ့ဘွယ်နဲ့သူကြည့်နေတာပဲအဲဒါလေးတွေထည့်သွင်းပြီးဟောဖို့ရည်ကြည့်ပါတယ်တချို့က တရားကဝိတုကြောင့်ဟောရင်ဝိတုကြောင့်သဲသဲကြီးလျှောက်ပြီးတော့ဟောသွားတယ်နားထောင်လို့တော့ကောင်းပါရဲ့အဲတာမန်ပုဂ္ဂိုလ်တွေအများကြိုက်လို့သွားမှာပေါ့လေ။တန်လေးပါလေးနဲ့ဆွဲကြည့်ပြီးတော့ဟောတော့မျိုးဝဲတော့ရှိပဲ။ဘာသာရိကတော့ဖြစ်ပါတယ်။ဒါပေမဲ့လို့တရားသဘောနားလည်မှုပဲဒီကမပေါ့။တရားနာပရိသတ်တွေတရားသဘောနားလည်မှုမပေါ့။တချို့ကစိတ်ဓာတ်တော်တော်ရင်းကျက်နေတယ်တရားနာပုဂ္ဂိုလ်တွေ ဉာဏပုဂ္ဂိုလ်ရဲ့ယုတ်တရားနာတရားတွေဖြစ်ဖြစ်အနိစ္စဒုက္ခအနတ္တလက္ခဏာတွေသိပုံနဲ့မြင်ပုံနဲ့ဉာဏ်စဉ်တိုးတက်ပုံနဲ့ဒါတွေနာခြင်းနေတာအဲဘုရားခေါ်တဲ့ပုဂ္ဂိုလ်ကအဲ့ဒါတွေမပါဘူးဆိုလို့ကျင်သူတို့အားမရဘူးအားမရတော့အဲ့ဒီအတ္တကဓမ္မတွေတော့ကြတော့ဟိုရောက်ပြီးရောရောက်ကုန်တာတဲ့သူကလွယ်ကူဟောတဲ့တရားစီတွေရောက်သွားတာလေဒီလိုအဲ့ဒါကြောင့်တရားဟောတဲ့အခါကာလမှာကမ္မထံလုပ်ငန်းနဲ့ စပ်ပြီးတော့ကိုစွမ်းနိုင်တယ်မြတ်ပေါ်လွင်အောင်ဟောဖို့အရေးကြီးပါတယ်ဟောတဲ့အခါလဲစိတ်ပါလဲပါဟောဖို့အရေးကြီးတယ်ကြော်တိရောတော့နဲ့ဟောလို့ရှိရင်အဲ့ဒါလည်းတရားနာတဲ့ပုဂ္ဂိုလ်တွေကလည်းယော့ကုန်ဟောတဲ့ပုဂ္ဂိုလ်ကယော့နေတရားနာတဲ့ပုဂ္ဂိုလ်တွေကယော့အဲမတိုးတဲ့ဘူးအထုလို့တဲ့စိတ်ဆန္ဒရှင်းရှင်းမဖြစ်လာဘူးအဲအဲ့တော့ဟောတဲ့ပုဂ္ဂိုလ်ကလည်းတင်းတင်းရင်းရင်းနဲ့ရေးရင်းရင်းနဲ့ အာမခံပြီးတော့ဟောတဲ့သဘောမျိုးဖြစ်အောင်ဟောမှကိုကောင်းတယ်အဲဒါကနေပြီးဟောဟောဘာတရားဘာနဲ့စပြီးတော့ဟောဟောအဲဒီအားထုတ်အတရားတရားထုတ်ဖို့ဘက်ကိုတော့ဖြင့်အလေးပြုပြီးတော့ဟောဖို့အရေးကြီးပါတယ်တရားထုတ်ဖို့ဘက်ကိုတိုက်တွန်းရမယ်တရားထုတ်လို့ရှိရင်ဖြင့်အပညာဖြစ်ပုံတွေပေါ်ပြနိုင်များပေါ်ပြရမယ်ယုတ်တရားနာတရားတွေခွင့်နေများခွဲပြရမယ်အနိစ္စဒုက္ခအနတ္တသဘောတွေခွင့်နေများခွဲပြရမယ် အဲ့ဒါကိုညာရှိသလောက်ပေါ်လေဒါကတော့တချို့လည်းပဲဟောတော့ဟောခြင်းသာပဲအဝိဇ္ဇာကမကောင်းလို့သိမောနေတာဒီလိုလည်းရှိတာပါဒါကတော့မတတ်နိုင်ဘူးသူကမောနေတာဟောနိုင်အောင်တော့ကြိုးစားရမယ်ဟောနိုင်အောင်ကြိုးစားမှနေရာကျတယ်အဲ့ဒါတချို့ကမ္မဋ္ဌာန်းဒါနမှာအဲဒီလိုပဲကမ္မဋ္ဌာန်းတရားမဟောဘဲနဲ့ရလဲသဘောမျိုးတွေဟောနေလို့ဒါဓမ္မတွေကသဘောမကျဘူးဆိုတာပြောတာကြားရတယ် အဲဒါကြောင့်ဒီဟောတာသမဏဌာနမှာဆိုရင်တော့ဒီခါချင်းချင်းလေးဟောမှနေရကြတယ်လူသားတွေသိဟောလို့နေရမကြဘူးဒီမှာကြီးကလေးကပဲကိုကမ္မထာကြောင့်မှဆိုရင်တော့အမှုတွေပါတယ်မဟုတ်ဘူးအပြင်ဘက်မှာတော့နည်းနည်းပါးပါးပြိဿကြည့်ပြီးတော့နည်းနည်းချော့ဟောတာတွေရှိပါတယ်ဟွန်းဒီကမ္မထာကြောင့်မှဆိုလို့ရှိရင်တော့တရားတဲ့တဲ့ရိုးရိုးပဲတရားဟောပါတယ်ဒီမဲ့ကြတော့ပြိဿတွေကနှုတ်နေတော့နည်းနည်း သူတို့နားလည်အောင်လည်းနည်းနည်းပါးပါးထည့်ပြီးတော့ဟောရအပြင်ဘက်ကဟောတဲ့တရားတွေကိုကမ္မထာကြောင့်လာပြီးတော့ဟောရင်သိဉာဏ်မကြောက်ဘူးအဲဒါကြောင့်ကမ္မထာကြောင့်ကုဋ္ဌာနာမှာဆိုလို့ရှိရင်အဲယုံနာအနိစ္စဒုက္ခအနတ္တသဘောတရားတွေကိုပေါ်လွင်နေရပေါ်လွင်အောင်ဝိပဿနာဉာဏ်ဖြစ်ပုံတွေတရားနာပုဂ္ဂိုလ်တွေသဘောပေါက်နိုင်အောင်အခုဉာဏ်သွမ်းရှိတယ်မြတ် ဟောပြပြီးဟောဖို့ပဲကိုဟောတဲ့တရားအကွက်တွေကသက်ဆိုင်ရာအကွက်ရောက်တဲ့ရောက်တဲ့ထည့်သွင်းပြီးဟောဖို့ရရေးကြည့်ပါလေတချို့ကအဲ့ဒီတရားတော်ဟောတော့ဟောရတယ်သူကအဲ့ဒီအကွက်ကလေးတွေမထည့်တာပဲသူအဲ့ဒါတွေကနည်းနည်းပါးပါးလိုးနေသူများဟောတာတွေနားထောင်ဖို့ဒီမှာဟောတာတွေဒီမှာဟောတာတွေသူကဘာဟောဟောသူကတရားအထုတ်တဲ့လုံကဟောကြတယ်ကြည့်တာဒါကနေကြည့်သူကထည့်လို့ရတာထည့်စရာအကြောင်းကတော့ရှိနေတာလို့ဟိုထဲမှာ တရားထဲမှာပฏิတလုံးပါလို့ရှိရင်အဲဒီပฏิတလုံးကနေပြီးတော့ထက်နိုင်တာပဲဉာဏ်တစ်ခုပါရင်လည်းထက်နိုင်တာပဲကုသိုလ်တရားဆိုတာပါရင်လည်းထက်နိုင်တာပဲထက်ကြရည်အများကြီးရှိပါတယ်အဲဒါသက်ဆိုင်ရာနေပြီးတော့တရားလုံးကနေသွင်းပြီးတော့ဟောနိုင်မှုရအရေးကြီးပါတယ်တရားဟောတဲ့အခါကာလမှာလည်းတရားဟောတဲ့ပုဂ္ဂိုလ်ရဲ့စိတ်နေစေတာစင်ကြယ်ဖို့ရတယ်မြတ်စွာဘုရားဟိုကာသဝတ္တန်ယုံမှာဟောတာလာကြည့်ပါတယ် ယောဂီကောစီဘိက္ခွေဧဝံစိတ်တော်ဓမ္မတေသေးတိဘိက္ခွေယဟန်တို့ယောဂီကောစီအမှန်မရှိသောဘိက္ခုယဟန်ဤဧဝံစိတ်တော်ဤသို့သောစိတ်ကြည်ရှိ၏ဤသို့ကြံစီအောင်းမေတွေရှိ၏ဓမ္မတရားတေသေးတိဟောတယ်ဘယ်နဲ့ဟောတော့ဆိုတော့မေငါဟောဟောဝဒမေဓမ္မသူနေယဗုဒ္ဓဝါစဓမ္မဗုဒ္ဓဝါစမေဓမ္မပတိရေယော

နာကြီးပေလိမင်္ဂာဤဓမ္မဟောပြောသောတရားကိုပတိရေယုံကြီးညိုကြပါကုန်မူကဟောတာအကောင်းလေစွာကြီးညိုကြပါစေငါဟောတဲ့တရားကြီးညိုကြပါစေဒီဥစ္စာကတော့အဲကောင်းတဲ့ပဲမကောင်းတဲ့ပဲနှစ်ခုပါလာတယ်ကိုယ်ပဲဆွဲပြီးတော့ကြီးညိုစီခြင်းသာဆိုလို့ရှိရင်နေရာမကြဘူးတရားသက်သက်မှကြီးညိုကြပါစေဆိုရင်တော့ဒါကတော့ပြင်းမရှိသေးပါဘူးပတိရိတ်တဝါစအဲပတနာစ

ဧဝရုပါဒဘိက္ခုဘိက္ခုနောဓမ္မဒေသနာအပရိသုဒ္ဓဟောဒီတဲ့အဲဒီလိုသိကြည့်ပြီးတော့ဟောတဲ့ယဟန်ရဲ့တရားဒေသနာမစင်ကြဘူးတဲ့အဲ့ဒါကြီးများတယ်မပြောလည်းမပြောကောင်းဘူးဆိုတော့ဘောလေတရားစရာကြီးများတယ်တရားတွေကဒီလိုဟာတွေဟောသူကတည်းကဒုက္ခမှုရတယ်ကြိုက်တောက်ဟောနေတာပဲအဲတရားဟော အတူခါဒီကလည်းတရားရဲ့တောင်မဟုတ်ပါဘူးသချင်းတွေပါလေဆိုပြီးတော့လည်းတရားဆိုပြီးအတူခါဒီလိုအလည်းရှိတာပါဆက်တာကဗမာပြည်ကတချို့ချို့ပုဂ္ဂိုလ်တွေကတရားအကောင်းဆုံးကိုမွေးပါနိုင်တာခက်တယ်ပြောအဲမွေးပါနိုင်ရိုးရတယ်မှာဆိုရင်ဟောဒီရိုးရိုးတရားဟောနေလို့ချင်းသူကတရားဟောတဲ့တော့မတင်သေးဘူးသာစကားပြောနေတာပဲဒီလိုကသူကစကားပြောနေရှိတရားမပါဘူးသူကဒီလိုတင်တာ အဲသူတို့အရာထုံးစာအတိုင်းယိုလိုက်ဖားလိုက်ဟိုရရရထောင်လည်းရှိပါသေးတယ်လဲလည်းရှိပါသေးတယ်ရထောင်တရားနာတရားပုဂ္ဂိုလ်ရထောင်တရားမျိုးဟောမှရလည်းတရားနာတရားပုဂ္ဂိုလ်ရလည်းတရားမျိုးဟောမှယိုလိုက်ဖားလိုက်အဲဒီလိုမှသူကတရားထင်တယ်ဒီဝဒနာစကားပြောနေလို့ရှိရင်အဲဒီဥစ္စာကစကားပြောနေတာပဲဒါတရားမဟုတ်သေးဘူးလို့သူတို့အောင်းမိမစင်စစ်ကတော့ဒါမှတရားနိုင်ငံကြားတွေမှာတရားဟောရတယ်ဆိုတာအဲဒီလိုရိုးရိုးဟောရတာဒီအတန်ဒီပါတယ်လို့ရတာမဟုတ်ဘူး လူရင်းကွက်ကလေးတွေမိအောင်လို့ဟောရတယ်သူကဘုရားကြောင့်ဟောမယ်ဆိုရင်အဲ့ဒီဘုရားကြောင့်ဘုရားကုံတွေပေါ်လာအောင်ဟောရတယ်သူတို့ကြည်ညိုနေတဲ့ဘုရားကဘယ်လိုဘုရားတော့ကိုယ်ဘုရားကဘယ်လိုဘုရားတော့ကွဲတော်တရားဟောရအဲသူတို့အများကြည်ညိုနေတဲ့ဘုရားကဘာလို့ဆိုကောင်းငင်ဘုံကဘုရားဖန်ဆင်းတဲ့ဘုရားသူတို့ကကြည်ညိုထားတာကိုအဲ့တော့သူတို့စိတ်ထဲမှာလူသာမန်ပုဂ္ဂိုလ်အနေနဲ့လူပုဂ္ဂိုလ်အနေနဲ့ဆိုရင်ဘုရားဖြစ်တယ်ဆိုတော့သူကရုံးကုန်မရုံးဘူးသူကဖန်ဆင်းနိုင်မှာအနန္တတကုန်းနဲ့ပြည့်စုံမှာ အဲဒီလိုမှသူတို့ကဘုရားရှင်နေတော့ဒီဗုဒ္ဓသာသနာဝင်ဘုရားဗုဒ္ဓဘုရားကအဲဒီလိုဘုရားမှမဟုတ်ပဲလူသားစင်စစ်ကနေပြီးတော့ဟိုတရားထုရပြီးတော့တရားထုပြီးသွားတော့သူကဗုဒ္ဓလို့ခေါ်တာကိုဘုရားကိုသူကဆိုတော့တကူတွေပါတယ်တော့ရှိပါတယ်ညာနေလည်းအလုံးစုံမသိတဲ့ညာနေညာလူတွေတော့ရှိပါတယ်ဒါပေမဲ့သူတို့အနေနဲ့ကတော့အဲ့ဒါသိပြီးတော့ထင်မကြည့်ဘူးသူကထင်သေးရင်လူကိုဘုရားလူကိုဘုရားလုပ်ပြီးကိုးဝယ်တယ်ဆိုပြီးတော့ သူကအထင်သေးတယ်အဲဒီလိုအထင်သေးနေတာကိုအထင်မသေးရအောင်လို့ဘုရားမြတ်စွာဘုရားရဲ့ဂုဏ်တွေကိုပေါ်လင်းအောင်ဒီမှာဟောရတာလို့ဘုရားမြတ်စွာဘုရားဟောတဲ့တရားကဘယ်လိုဘုရားမြတ်စွာဘုရားဆိုတာကဒီအကောင်းဆိုးတွေဝေဘာမိဟောတာပဲကောင်းသောမှုပြုရင်ကောင်းကျိုးရတယ်မကောင်းသောမှုပြုလို့ချင်းမကောင်းကျိုးရတယ်ဘယ်လိုမှုကုန်ပြုကောင်းဘယ်လိုမှုပြုကောင်းနဲ့ အဲကောင်းတဲ့နီလာနဲ့ညွှန်ကြားတာပဲမကောင်းတဲ့နီလာနဲ့ကြားမြင်ပြီးကောင်းတဲ့နီလာနဲ့ညွှန်ကြားတာအဲ့ဒါအရေးကြီးရဲ့အဲကောင်းတဲ့ကောင်းတဲ့မှုပြုရင်ကောင်းကျိုးရမကောင်းတဲ့မှုပြုရင်မကောင်းကျိုးရတာပဲဒီလောကကြီးလိုက်ကြည့်မကောင်းတဲ့မှုပြုရင်မကောင်းကျိုးရတာပဲဘုရားကိုယ်ဝင်နေလို့မှဒါကောင်းငင်ကဘုရားကကိုယ်ဝင်နေလို့မှအနန္တတကုနဲ့ပြည့်စုံလို့ကဲပါမယ်ဆိုတဲ့ပုဂ္ဂိုလ်လည်းပဲမကောင်းတဲ့မှုပြုရင်မကောင်းကျိုးရတယ်မယုံရင်ရာဇဝမှုတခုကျူးလွန်ကြီးအဲ့ဒါ ဘယ်ဖျားမှတလို့မရဘူးသူ့မှုထင်ကြရင်ထောင်ကြမှာပဲအဲလုံးမဟုတ်ဒေတာနုဘာလို့ဒီလိုအပြစ်တွေကြမှာပဲဆိုတာစသည်ဖြင့်ဒီလိုဟာတွေခေါ်ရတာကိုဒီလိုဟာတွေခေါ်တော့သူစဉ်းစားကြည့်နိုင်တယ်အဲဒါဟုတ်တယ်ဆိုတော့သဘောပေါက်တယ်ဘုရားနဲ့သာတရားညွှန်ကြားရုံပဲဤမှန်တွေကိုသိတယ်အကောင်းဆိုးတွေကိုသိတယ်ဒီလိုဝေဖန်ပြီးဟောရအဲဒါကြောင့်နိုင်ငံသားတွေမှာဘာသာကြားတွေတရားဟောလို့ရှိရင်တော့သဘာဝကိုသိမိအောင်ဟောရတယ် မာဇီကတော့အဲ့ဒီတော့လည်းရှိတော့ရှိပါဒီလိုနားလည်တဲ့ပုဂ္ဂိုလ်တွေရှိပါဒါပေမဲ့ဒီလိုနားမလည်တဲ့ပုဂ္ဂိုလ်တွေမြတ်ညာတော့သူတို့ရမှာရရထောင်တရားဟောနေရထောင်တရားမျိုးအတန်နဲ့ဟောမှတရားဟောတယ်လို့ထင်တယ်။ရလည်းတရားဟောတယ်ရက်ကလည်းရလည်းတရားလို့အတန်လေးနဲ့ဟောမှဒီလိုမှထင်တယ်။အဲဒီတော့ကလည်းရှိပါတယ်။ဒါပေမဲ့လို့ကမ္မထာတရားအနေကတော့အဲကမ္မထာတရား ပေါ်လွင်အောင်ဟောဖို့ပဲအရေးကြီးပါတယ်သူတို့အများနောက်ကိုလိုက်နေလို့မပြေဘူးကမ္မဋ္ဌာန်းနာဆိုရင်တော့ကမ္မဋ္ဌာန်းတရားအသိဉာဏ်တွေဖြစ်ပုံတွေအယုံနာတွေကွဲပြီးတော့ပြီးပုံတွေအကြောင်းကျိုးတွေကွဲပြီးပုံတွေအဖြစ်ပြပြီးပုံတွေအိသရုပ္ပနာတာပြီးပုံတွေအဲဒီလိုပြီးတော့ရှင်ပြန်ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့သွားပုံတွေဒီဝိပဿနာဉာဏ်သင်တိုင်းတက်ပြီးအရိယာမဉာဏ်ပညာရောက်ပုံတွေအဲဒီအကျိုးတွေကိုရသွားပုံတွေအဲဒီအရာတွေ တရားကိုစိတ်ဝင်စားအောင်အဲဒီလိုဟောဝေအရေးကြီးပါတယ်ဒီမှာဒီလိုဟောနေတာလေဒါကလာလာဒီလိုဟောတာဘာတရားဖြစ်ဖြစ်ဒီကဝိပဿနာတရားတော့ထဲ့တာပဲဒီဥစ္စာကတော့ဒါနဝတ္ထုတစ်ခုထဲမှာလည်းပဲထည့်ရရှိတာပဲသူကဒါနဝတ္ထုထဲမှာလည်းထည့်ရရှိထည့်တာဘယ်ကမှထည့်ရမရှိဘူးဆိုသူရန်ပိကနဲ့ခါကာလမှာသူရန်ပိကနဲ့စေရနာသာယုတ်မနဲ့နန္တရားပဲအဲသူတို့တဲ့စိတ်စေရနာစိတ်စိတ်တို့ကစိတ်စေရနာတရားတွေကနန္တရား မဖြစ်ပြနေတဲ့တရားမမြဲတဲ့တရားပဲအဲ့တော့သူတဲ့ခါကာလမှာအဲကိုယ်မူရာဖြစ်လာတဲ့စိတ်ရုပ်မူရာဖြစ်လာတာရုပ်တရားပဲအဲကိုယ်မူရာနှုတ်မူရာတွေဖြစ်လာရုပ်တရားအဲ့ဒီစိတ်စေရနာနဲ့ရုပ်မူရာတွေဟာသူခိုက်တာနဲ့သူဖြစ်ပြနေတာလေဒါလေးသိရတယ်ဒါလေးသိလို့ရှိရင်ဖြင့်အဲဒီလိုသိရင်လည်းဝိပဿနာဉာဏ်ဖြစ်တယ်ဝိပဿနာဉာဏ်ဖြစ်ရင်မဉ္ဇဏ်ပညာရောက်မယ်ဆိုရောက်နိုင်တယ်မရောက်တော့မှလည်း ပါရမီညာတော့ဖြစ်တယ်တဲ့ထည့်သွင်းလို့ရတာပဲရပါတယ်လို့အဲဒါကြောင့်သမထဌာနမှာဆိုရင်တော့ဝိပဿနာတရားကိုပဲအလေးပေးပြီးဟောဖို့အပြင်မှာလည်းပဲအပြင်မှာလည်းပဲဟောဖို့ရတယ်ရှိပါတယ်အခုဥညီကိုစီမံကိန်းရတယ်နောက်လည်းဟောကြရတယ်ရှိပါတယ်အခုလည်းပြီးသွားပြီနှစ်ပွဲနှစ်ပွဲလောက်ပြီးတော့ပါပြီလို့နှစ်ပွဲနှစ်ပွဲလောက်ကပြီးသွားသူကတော်တော်အောင်မြင်မှုရှိပါတယ် အဲဒီလိုဟောတဲ့အခါမှာလည်းအပြင်ဆိုတော့အပြင်ပရိသတ်ရှင်နေကြည့်ပြီးတော့သူတို့ကြိုက်တဲ့အကြောင်းအရာလေးတွေပါရမညတော့ပါရမှာပေါ့ဒါပေမဲ့လို့အရေးကြီးတဲ့ဝိပဿနာလုပ်ငန်းစဉ်ကတော့ထည့်ပြီးတော့ပြရမယ်ဝိပဿနာလုပ်ငန်းစဉ်ကတော့ပါရမယ်ဝိပဿနာလုပ်ငန်းစဉ်ထိထိမိမိဟာလဲအဲထည့်ပြီးတော့ပြဖို့ပြရမယ်အဲဒါလေးတွေပြပြီးတော့သွားဖို့အရေးကြီးပါတယ်အဲဒါ အခုကမ္မဒါနာစရိယာတွေဓမ္မအဓိကပုဂ္ဂိုလ်တွေအဲဒါသတိပြုရပါတယ်အဲဒီမှာဘုန်းငါပြောတာကမစင်ကြယ်တဲ့ဓမ္မဒေသနာပြီးတော့စင်ကြယ်တဲ့ဓမ္မဒေသနာကြံနေရောစရောစခေါ်ဘိက္ခုဘိက္ခုဧဝံစိတ္တဓမ္မတေတိ

ဩဘာနေရောသစ္စတံဝိရိတဝဝิญယူကြီးတရားဂုဏတော်၆ပါးနဲ့ပြည့်စုံတယ်ဆိုတာလည်းနှလုံးသွင်းရမယ်တဲ့။ညဆိုရဟောတော်မူတဲ့တရားသွားတာတစာလည်းဆုံးဂုဏလုံးကောင်းဟောထားတာပဲ။မမမတိမရင်းမဆောင်ဟောထားတာပဲ။သံဒိဋ္ဌိကကိုယ်တိုင်ရှင်းရင်ကိုယ်တိုင်တွေ့နေတဲ့တရားပဲ။အာကာလိကဂျင်ခာမနေမဲ့ချက်ချင်းကျိုးပင်နေတဲ့တရားပဲ။ချက်ချင်းကျိုးရနေတဲ့တရားပဲ။အေဟိပတိကလာကြည်စားမှလို့ခေါ်လိုက်တိုက်တွန်းနေတဲ့တရားပဲ။သစ္စတံဝိရိတဝဝิญယူကြီး အသီးသီးသောအရိယာပုဂ္ဂိုလ်တွေကိုယ်စီကိုငါတွေ့ရသိရတာကိုကိုကျင့်မှကိုကျင့်မှကိုတွေ့ရကိုမကျင့်မဲနဲ့ဖြာပုဂ္ဂိုလ်မတွေ့နိုင်ဖြာပုဂ္ဂိုလ်ကကျင့်ပြီးတော့ဖြာပုဂ္ဂိုလ်ကဒီတရားမတွေ့နိုင်ဘူးဖြာကျင့်တာနဲ့တတိမတွေ့နိုင်ဘူးတတိကျင့်တာနဲ့ဖြာမတွေ့နိုင်ဘူးကျင့်တဲ့ပုဂ္ဂိုလ်ကတွေ့နိုင်တယ်အဲတရားကုံတော်သင်ရမယ်သင်ပြီးတော့ဟောဝတ္တမေဓမ္မသူနေယုံမေငါဤဓမ္မတရားကိုသူနေယုံ ကျမ်းနာကြပါကုန်မူကဟောတာအကောင်းလေးပါလားခန္ဓာအတိုင်းပါပဲငါတရားကျမ်းနာကြပါစေရဝတဲ့ပုဂ္ဂိုလ်တော့တရားနာတဲ့ပုဂ္ဂိုလ်တွေများများရှိပါစေလို့သာလည်းတောင်းတရမှာဒါပေမဲ့လို့များမှာဟောမယ်လို့လုံးဝတော့မဖြစ်ဘူးအခြေအနေရကြည့်ပြီးနည်းလေဟောရတာပဲမြတ်စွာဘုရားဒီလိုကြီးငါ့ကစပြီးတော့ဟောတာပဲတခါတရံတူးတဲ့လည်းကြာကြီးဟောနေတာပါမြတ်စွာဘုရားဟိုအသီလကာသဘာကြီးဆိုတယောက်တည်းဟောနေတာအသီလကာသဘာကြီးဆို ဒီကနေ့ကဒီလက်ခံမှာပါပါတယ်အဲအသီလကဆိုတာအသီလဆိုတာဝုံးမရှိတဲ့ကိုတုံးလုံးကျင့်တဲ့ပုဂ္ဂိုလ်ပေါ်တယ်ကိုတုံးလုံးကျင့်တဲ့ပုဂ္ဂိုလ်ဝုံးမရှိဘူးအဲဒီပုဂ္ဂိုလ်ကြီးမေးလို့သူဟောပြောဖြည့်ရှင်းပြီးတော့ပြောဟောနေတာခုကလာဘုန်းကြီးတွေလို့ဆိုလို့ရှိရင်ဒီလိုကိုတုံးလုံးပုဂ္ဂိုလ်ကြီးနဲ့စကားကြပြပြောမှာမဟုတ်ပါဘူးစကားကောင်ကြီးပဲဆိုပြီးတော့သက်သာစရာကတော့ညာတော်နဲ့သိမြင်မိတာပုဂ္ဂိုလ်မျိုး ဒီပုဂ္ဂိုလ်ကတရားနာပြီးကြိုးတိုက်တဲ့ပုဂ္ဂိုလ်ပဲဆိုပြီးတော့ဟောပါတယ်သူကသုတ်ရှိကြီးပဲဟောအခုဇာရွက်နဲ့အញ្ញမပေးပဲနဲ့ပါဠိသက်သက်ဖတ်ရင်တော့မှဒနာကြီးနဲ့ပြီးမှာမဟုတ်ဘူးသူကတော်တော်တော်ကြတာပဲညသာပြောတော့မှလည်းဒီလိုကြမှာပါပဲကြားမှာပါညသာပြအများနဲ့ဆိုပြီးဒါကြတာကတော့ချီးကျူးတာ မြတ်စွာဘုရားဉာဏ်ဝင်နဲ့နားထောင်တဲ့ပုဂ္ဂိုလ်လည်းအသိဉာဏ်များအောင်မှပြင်မှာမြတ်စွာဘုရားဉာဏ်နဲ့သိဟောလို့ရှိရင်နားထောင်တဲ့ပုဂ္ဂိုလ်ကနှင်းနေနားလည်မှာမဟုတ်ပြီးတော့မြတ်စွာဘုရားလည်းပဲဒီများဟောတာနဲ့သိကွာလာမယ်မဟုတ်ဘူးလို့ဘုန်းကြီးကတော့အဲတတိတော်ကတော့ဒီလိုယူဆပါတယ်အဲဒီတော့တော်ကြအောင်ဟောရမှာပါပဲအဲဒီလိုအာဇီလာကသဘာကြီးတယောက်တည်းလည်းနဲ့ဆိုပြဟောတာပဲအဲဒီဟောပြီးတဲ့နောက်သူလည်းပဲ

ရေတယ်ပြည့်အောင်လို့မေးလိုက်ခြေလိုက်ဟောနေတာတော်တယ်ကိုယ်တိုင်တောင်မှအဲ့လောက်သိခံပြီးဟောခဲ့တဲမလွန်တော့ဘူးသူကတခါလဲမေးလိုက်ခြေလိုက်ကျင်းလိုက်လုပ်ပြီးတော့ဟောနေတာတယောက်တည်းပဲမှသူကကျင်းအောင်ဟောနေတာတော်တယ်တော်ဒီဥစ္စာဆီကချီးကျူးပါတယ်ဒီလိုပုံကိုယ်တွေလည်းရှိပါတယ်အဲ့တော့ပရိသတ်များတာများတာကတော့ဘီမဆိုင်ရဘူးဆိုတော့လည်း

ပြီးနားလည်ကြပါဦးမူကဟောတာကောင်းတယ်လားဈာနာရင်ဈာနာပြီးနားလည်ကြပါစေနားလည်သွားရင်ကောင်းပါပဲနားလည်ဖို့ရဘူးဒီရေးပြရညညို့ဖို့ရယုံကြည်ဖို့ရတယ်နားလည်ဖို့ရပို့ပြီးတော့ရေးကြည့်တယ်ကိုဟောတဲ့လုပ်ငန်းစဉ်တရားနားလည်ပါစေဒီပြင်အားလေးတွေကတော့စိတ်ဝင်စားဖွယ်လေးတွေကတော့ထက်တာများထက်ရတာပေါ့ရေးကြည့်တာကလည်းဒီလုပ်ငန်းစဉ်လေးသဘောပေါက်သွားဖို့ ဝိပဿနာဆိုတာပြည့်ကဲယုံနာရှိရတယ်။သွား၆ပါးခြေတိုင်းခြေတိုင်းပေါ်သားလေးတွေရှိရတယ်။ပေါ်သားလေးတွေရှိရင်ဖြင့်ယုံနာသဘောတရားလေးတွေကအမှန်တိုင်းတွေ့ရပြီးရဆိုတာတွေ့ပုံပြီးပုံလေးတွေနဲ့အဲစိတ်ဝင်စားအောင်နားလည်အောင်ဟောဖို့ရတယ်။ဒီနေ့ပဲပုံမှာသာတစ်ခုရောက်လာ။ဒီနေ့သူရနာမယ်တော့မေးပါရောလည်းမသိပါဘူး။မိုးညိုလိုပါတော့လည်းမိပုံညာ။ ညောင်နဲ့ညို့ညာညောင်ကဆရာတော်တွေဒီကြီးလည်းပဲပို့တယ်ဒီစားပသိမ်မောင်ညွတ်ဆိုတာအဲဒီအိန္ဒိယမှာတရားဟောတော့တရားတွေမျက်စိမိတ်ပြီးတော့ရှုမှတ်နေဘာမှမဖြစ်ဘူးဆရာမရနိုင်ဘူးအဲငါကပဲစာရင်းပေါ်လေတရားတွေနဲ့ဆန့်ကျင်ပဲတွေဟောထားပုံတွေဒီထဲမှာကောင်းမှုချက်တွေထည့်တယ်အဲဒါတွေသူလျှောက်ထားတဲ့ပုဂ္ဂိုလ် ဆောက်ထားတဲ့ပုဂ္ဂိုလ်တွေနာမည်တွေလည်းပါပါတယ်အောက်ကတက္ကရာတက္ကရာတွေတော်တော်များပါတယ်။နောက်အဲ့ဒီစာတွေပေးတဲ့ဌာနတွေလည်းညောင်ကအဲဒီမူရွာမူရွာကျောင်းလာပါဟမ်မူရွာကျောင်းဥမာရိနာအဲဒီဆရာတော်ကြီးလည်းပါတယ်ဥကိုရိနာလည်းပါတယ်ဒီမူကိုရိလည်းပါပါတယ်တော်တော်များများပါအိနာတောက်ပြီးတော့တတိတရာကြီးပဲအဲဒီဆရာတော်ကြီးတောက်ပြီးလေအဆုံးဖြတ်ပေးဖို့ဆိုပြီးတော့နာလာကတွေပါတယ်ညာတွေနဲ့အဖွဲ့တွေနဲ့လုပ်ပြီးတော့ အဲ့ဒီတရားတွေဟုတ်တယ်တော်တော်တော်တော်ဆိုးဆိုးဝါးတွေချက်ဝေါ်လာတာဘူးမဟုတ်တာတွေတော်တော်ကြက်တာလေဒီလိုပုံကူတွေရှိတာတောက်သင်းဘောတို့အဲ့ဒါတွေကရှိတယ်တောက်သင်းဘောနဲ့မသိမောင်ညအတူတူပဲနဲ့တူပါရဲ့သူကဒီတိုင်းနဲ့နဲ့တူပါရဲ့သူ့ဆိုသူနဲ့တူပါရဲ့တော်တော်ကျဲဆိုစေခေါ်တာပဲတရားတွေပြအောင်တက်မင်းကဟောအဲ့ဒီတော့အဲ့ဒီလိုမဟုတ်တဲ့တရားတွေကဟောလူတွေကတရားလိုခြင်း မဟုတ်လို့ကြားတယ်ဟောအစီတရားတွေနာပြီးတချို့ကတရားသဘောပေါက်လို့ရှိရတာကိုကြက်တာပဲဒီလူတွေဒုက္ခပါပဲသူကအဲဒီမှာတရားတွေပေါက်သွားရသူကအစတော့ကပြုထားတဲ့ကုသိုလ်တွေပါလေအကုန်လုံးပယ်ပြီးတော့ဘာမှမလုပ်တော့တနည်းအားဖြင့်ဟိုတဲ့ဥဒုတာပြောတယ်ဥဒုတာတို့ရမှာတို့ရတဲ့နည်းနည်းနဲ့တူပါတယ်ဆယ်ပါးစီဆိုရရရှိတယ်ဒီမှာလည်းသာဘုရောတော်ကလာတရားထုတ်ဘူးတဲ့ဆယ်ပါးစီဆယ်ပါးစီဆိုကြပါကြည့် သံဃာရည်ဆရာတော်သိပါလိမ့်မယ်ဒီမှာဟင်သံဃာရည်ဆရာတော်ပါရလားဆရာကြီးဆိုကြပါသေးတယ်လားသံဃာရည်ဆရာတော်အဲနောက်ဘက်ကပဲလူကဒါလည်းညင်းနေရတာပဲလားမသိဆရာကြီးဆိုတဲ့ကြွားမှာလူတယောက်ကတော်တော်သရာတရားကောင်းပါလေအိမ်တော်မကြည့်ဘူးသူမိခင်ကြီးလို့ကြွေးနေတယ်သူကနေစဉ်ဘုရားရှိခိုးဘုရေရွတ် မေတ္တာပို့ဒါသူတန်းနိုင်တဲ့ကုသိုလ်လေးတွေသူလုပ်အဲဒီမှာကြောက်တဲ့မောဟလာပြီးတရားဟောတယ်အဲဒီကတရားဟောတော့သူ့မေးမင်းမလုပ်တော့သူဘုရားရှိခိုးတဲ့အကြောင်းပရိယုတဲ့အကြောင်းမေတ္တာပို့တဲ့အကြောင်းနားလည်ပြောတော့အဲမင်းမင်းဘုရားရှိခိုးတာတော့ပရိယုတာတော့ အဲမေတ္တာပို့တာတော့တော်တော်ကြာမှာပေါ့ကြားတယ်အဲ့ဒီကြားတဲ့အတွင်းကမင်းမညောင်းဘူးလားညောင်းတယ်ဘုရားရှိခိုးတဲ့တွေဘာရဏအကျိုးရတယ်ဘာထင်ကြရရအဲပြောကြကြည့်မလဲတော့ကုသိုလ်ရတယ်လို့ဆိုပြီးတရားပြားနဲ့ရှိခိုးညာဟွန်းဘဝရင်ရွတ်တော်ကောင်မင်းပို့ပြီးတော့သူများတဲ့ပို့ပြီးကြားမှာသလားအနေကင်းသလားဘယ်နဲ့လဲဒါလည်းပဲပြောဖို့ရခက်တယ်သူ မေတ္တာပို့တော့မေမေတ္တာပို့လို့ဘယ်သူချမ်းသာသွားလဲသူကဒီလိုလုပ်တာဘုရားအဲဒီလိုလုပ်တာလေသူကအဲဒီလိုမေးတော့သူကကိုမေတ္တာပို့လို့ဘယ်သူချမ်းသာသွားလဲဆိုတာလည်းထုတ်ပြီးတော့ဘယ်ကြနိုင်မလဲသူကသစ္စာဗျာမေတ္တာတို့ကရုဏာတို့မုဒိတာတို့ဆိုတာပွားတဲ့တရားတွေပဲပွားရမယ်လို့ဟောထားတာလေအဲဒါတွေအလုံးစုံတကားပဲပေါ့ပြန်မလာရင်ဘာမှဒုက္ခရမလို့ဘူးဆိုပြီးတော့ဒုက္ခမြဒုက္ခကြီးတယ်ဆိုပြီးတော့သူကဟောတော့အဲဒီလိုကတရားပေါက်တာနောက်ဘုရားရှင်မကိုဘယ်ရင်လည်းမရွတ်တော့ဘူး မေတ္တာတွေပါတယ်မပို့ဘူးလေဒီတိုင်းပဲဒီတော့လည်းသူစားကြောက်ကြရပဲအဲဒီတော့အရေးကြီးပါတယ်အဲဒီတော့မဟုတ်ရုပ်တရားတွေကရှိနေတဲ့အခါမှာတတိတော်တို့ကမ္မဌာနာစရိယတွေကဓမ္မဂရိကတွေကဟုတ်မှန်တဲ့တရားတွေကိုလူများကိုပေါ်ပြဝေရအရေးကြီးပါတယ်လူတွေတရားကောင်း တရားမှန်နေလိုချင်နေတဲ့လူတွေတရားကောင်းတရားမှန်နေထုတ်ပေါ်ပြီးတော့ပြဖို့နားလည်အောင်လို့ဟောဖို့ပြောဖို့အရေးကြီးပါတယ်အဲ့ဒါတန်နေတယ်ကကိုယ်ဆင်းရဲမှုတွေကရှိတာနေတာရှိမှာပေါ့လေတရားလိုက်ပြီးတော့ဟောရတယ်ဆိုတော့အဲ့ဒါတွေရောက်ရရောက်မှအကြောင်းညွှန်တဲ့နေရာတွေမှာလိုက်ပြီးတော့ဟောဖို့အရေးကြီးပါတယ်အဲ့တော့ကိုဟောတဲ့တရားကိုများများနာရင်ကောင်းတယ်နားတဲ့ပုဂ္ဂိုလ်တွေလည်းကိုဟောတဲ့အတိုင်းသဘောပေါက်နားလည်သွားဖို့ရတယ် အဲဝိပဿနာသမထသမာဓိဖြစ်အောင်ထူထောင်ဖို့သမထအကြောင်းသမထလည်းမပေးရဘူးသမထဆိုတော့သမထဆိုတော့လကားဆိုပြီးပေးနေသမထပေးရတာမဟုတ်ဘူးမြတ်စွာဘုရားသမထအခြေခံပြီးဝိပဿနာရှုဖို့ဟောထားတာသမထဇာနေရအောင်အာအထုတ်ဖို့ရခုနေခါကာလမလွယ်လို့အဆုံးပြတ်ခဲလို့သမထအာမရုပ်ပဲနဲ့ဝိပဿနာအစအထုတ်ရတာတန်းနိုင်လို့ကျင်တော့သမထဇာရအောင်ရှင်းဥစွာအထုတ်တာအကောင်းဆုံးပဲဆိုတာပထမရမ်းပဲကောင်းတယ်ဆိုတာအပြည့်ရှိတာမဟုတ်ဘူး အဲတော့သမထအာထုပ်ကိုဘယ်လိုအားနဲ့နားလည်အောင်ဟောရမှာဝိပဿနာအာထုပ်ကိုဝိပဿနာရှိတော့သိက္ခာယုံနာကိုရှိရမယ်ဆိုတာလေးသဘောပေါက်အောင်လို့နားလည်အောင်လို့အဲဟောဖို့ရအရေးကြီးပါတယ်အဲဒါကြီးယထာတတဟုတ်တိုင်းမှဆိုအာဇာနေယသိပါဘုံသိနားလည်သွားပါဘုံသဘောပေါက်သွားပါဘုံဟောတာအကောင်းကြီးဆိုတာဒီလိုလည်းပဲတောင်းတာဒါတောင်းတာရမှာတတ်နိုင်ကြဘူးတတ်နိုင်ကြတော့ ကိုဟောတဲ့တရားကိုသိချေရထိထိမိမိနားလည်အောင်ရည်ရွယ်ပြီးတော့ဟောနေရတာပဲအချိန်ကြီးနေတာဒီလိုဟောနေရတာအဲဒီမှာမလိုက်နိုင်တဲ့ပုဂ္ဂိုလ်တွေကလည်းငါးခါတွေပါလို့ရှိတာပေါ့ဒီမှာတန်းနိုင်ပြီလို့ဟောနေရအာဇာနိတောအာဇာပြီးမြင်ပြီးပဲလေတထတာယအာသူမှန်ကန်သောအချင်းရာအချင်းသူခေါ်တဲ့သူ ကိုသီနာလေသီနာလေထားတော့အချင်းရအားဖြင့်ပฏิပစေယုတ်ကျင့်ကြံနိုင်ရပါမူကဟောဝတ္တအကောင်းနေစွာတရားသဘောပေါက်ပြီးတော့အဲ့ဒီသဘောပေါက်တဲ့အတိုင်းနီလာမှန်စွာကျင့်သုံးသွားနိုင်ရင်ကောင်းပါပဲအဲ့ဒီလိုလုပ်ရမယ်ဣတိဓမ္မတုဓမ္မတံပိဋ္ဌဓမ္မတုဓမ္မတံတရားတော်ဤ တရားကောင်းဖြစ်ကိုပြိဿဆွဲ၍မြတ်စွာဘုရားဟောတဲ့တရားသခါတမန္တိတိကအစရှိတော့ဂုံနဲ့ပြည့်စုံတဲ့တရားကောင်းတရားမှန်နေပဲအခုသတိသနာတော့အဲသတိသနာတော့မြတ်စွာဘုရားဟောတာကပခါတအစရှိတော့ဂုံနဲ့ပြည့်စုံတဲ့တရားကောင်းတရားမှန်နေပဲလို့တရားကောင်းတရားမှန်နေပဲဆိုတာကိုအကြောင်းပြုပြီးတော့လည်းဟောရမယ်အနုတယပဋိစ္စကာရုညာပဋိစ္စ သနာကျင်နာခြင်းကိုလည်းပဲတွဲရမယ်တဲ့လူတွေကတရားနာကျင်ကြတရားအာထုခြင်းညနိမလာမှမသိကြတဲ့တော့ဟိုလိုလိုဒီလိုလိုဝိတိဝိလဲရုံတိရောက်မှတွေဖြစ်ပြီးတော့နေကြတယ်အဲဒီတော့ပုဂ္ဂိုလ်တွေသနာရမယ်တဲ့ကိုကသိတာမလို့ဒီပြီးသားဖြစ်တော့သူတို့လည်းပဲသိကြပါစေလို့မသိတဲ့ပုဂ္ဂိုလ်သိကြပါလေနားလည်ကြပါစေဆိုပြီးတော့ အနာပြီးတော့လည်းဟောရမယ်ညုကံပါဥပါဒာယဇင်တနာခြင်းကိုဆွဲပြု၍အဲဇင်တနာခြင်းဆွဲပြုပြီးတော့လည်းဟောရမယ်အဲဒီတော့နှလုံးသွင်းပြီးတော့ဟောပါအဲဒီတော့ဟောလို့ရှိရင်ချင်းပရိသုဒ္ဓဓမ္မဒေသနာဟောဒီဓမ္မဒေသနာပရိသုဒ္ဓအဲဒီတော့နှလုံးသွင်းပြီးဟောတဲ့ယဟန်ဓမ္မဒေသနာတရားဟောခြင်းဟာပရိသုဒ္ဓဆင်ကြယ်တာပဲ သူတတိယကြီးကဟောနေတာကတော့သင်္ကြန်တဲ့တရားတွေပါပဲရောရောမှာတရားတဲ့တဲ့ဟောတာလေလောလာပါရရဖို့ပြုမဟုတ်ဘူးအတူလည်းမခံဖို့ရတယ်ကညွှန်ကြားထားပါတယ်အဲညွှန်ကြားထားတဲ့အတိုင်းလည်းဒီကသမဏဆရာတွေအကုန်လုံးလိုလိုက်နာပြီးတော့ဟောနေကြတာပါနန်းကောင်းပါတယ်ဒါပေမဲ့လည်းသူတို့ကသူတို့တရားတရားလည်းသူတာတွေကတော့သူကရှိတာပေါ့လေတမန်ကကိုကအတူမခံမှုသာပါပဲသူတို့တရားတရားလည်းသူတို့ဥစ္စာကိုအတူမခံမှုဆိုရင်တော့လည်းသိနေရမှာကြောက် ဒါလည်းပဲဟိုတဏှာတဏှာမှာတော့လည်းပဲသူတို့လူလိုက်တဲ့ဥစ္စာအကြောင်းပြုပြီးတော့လည်းသာသနာပြုဝေရအခြေခံလည်းဖြစ်ပြီးတော့သွားနိုင်ရောသူတို့လူသားလည်းသူတို့လည်းကုသိုလ်မြောက်တယ်သာသနာပြုဝေအခြေခံလည်းဖြစ်တယ်ဆိုတော့ဒါတော့လက်ခံရမှာဒီမင်းကတော့ပြင်တူပါစေကြပါစေညနာတူပါစေအဲဒါတွေတော့ပြင်နှလုံးမသွင်းမဲနဲ့စင်စင်ကြဲကြဲနဲ့ဟောပါအဲဒါကောင်းပါလေဒီလိုပဲဟောနေကြတယ်ကွာ အဲ့ဒါကအပြင်ကြောက်ပြီးတော့လှည့်ပြီးတော့တရားဟောဖို့ရအစီအစဉ်ပါပဲအဲတခြားတခြားသောဌာနတွေကသူတို့ဝါရသူတို့တရားတွေကိုဟောပါတယ်ခေါင်းကသတိမောင်ညွန့်လို့လို့တော်ဘင်းဘိုးတို့လိုဌာနတွေအမှန်ဟောပါတယ်သူတို့ကတော့ဆရာကလေးသာသနာပြုတယ်တို့ရွာတွေမသိတဲ့နေရာတွေကြောက်ပြီးတော့ဟောပြော မသိတဲ့လူတွေကယုံကြည်ဒုက္ခပြတာသနာကြမှန်ကောင်းပါလေသူကအဲ့ဒါတွေကိုသနာသောအချင်းတတိယရုဌာနကလည်းပဲဟောနိုင်တဲ့ပုဂ္ဂိုလ်ကြီးသိရှိတဲ့ပုဂ္ဂိုလ်တွေကဆွဲပြီးတော့ဟောဝေရလိုပါတယ်အခုဥညီဘူးကတော့အစီအစဉ်လောက်တာသူဟာသူစတာတော့ညတော်တော်လေးအကျိုးရှိပါတယ်ပုဂ္ဂိုလ်ကရိတ်တာကဥပ္ပညောဟာသူကတော့ ဘယ်သူမှအထောက်မှတော့မရှိဘူးသူတရာတရားနဲ့သူတော့နေသူတက်တော်တယ်သူကသူကလည်းပုဂ္ဂိုလ်ဉာဏ်မှလို့သူနဲ့ဆက်ရဆက်ရနေတယ်မှာကြောက်ပြီးတော့တရားဟောသူများလည်းအဲ့ဒီနေရာတော့ကိုဆယ်စကားလို့တော့သူလည်းဆယ်စကားလုံးရတယ်အဲလုပ်ပြီးတော့တရားဟောအဲ့ဒီမှာအထုကျအထုရနေပြီးဒီစိတ်ဆန္ဒတိုးတက်လာတဲ့ပုဂ္ဂိုလ်ကြီးကြတော့သူကမ္မဋ္ဌာနာမှာလာပြီးတော့အမြဲအထုဒီလိုကျေးဇူးများပါတယ် မငိတ်တာတနွေလုံးသူဟောနေတာဒီကမေးကြည့်တယ်ဘယ်နဲ့တော့တော့အောင်မြင်ရလားတော့ပါရဲ့ဒီနေရာမှာသူကပရိယပฏิပါပฏิဝေဒသုံးဆင့်ဤပြီးတော့သူဟောတယ်တဲ့ပရိယရှိဖို့ရလိုတယ်ညဆိုရဟောတဲ့ဒေသနာတော်တိုင်းပရိယအဲညဆိုရဟောတဲ့တရားတော်ဒေသနာတော်တိုင်းပရိယနဲ့ပြည့်စုံမှုလိုတယ်ပရိယမှန်ကန်မှုနိလမှန်ကန်မှုလိုတယ် အဲ့ဒီပရိယရှိမှပฏิပတ်ဆိုတာကျင့်လို့ဖြစ်တယ်ပฏิပတ်ကျင့်ရမယ်ပရိယပြည့်စုံလို့ကျင့်ပฏิပတ်ကျင့်မှအဲ့ဒီပฏิပတ်မကျင့်မဲနဲ့ပရိဝေဒမေဖို့နိဗ္ဗာန်ဆိုတာမရောက်နိုင်ဘူးကျင့်ပြီးမှရောက်နိုင်တဲ့သမထဘာဝနာကျင့်ရမယ်ဝိပဿနာဘာဝနာကျင့်ရမယ်ရှုရမှတ်ရမယ်ဆိုတာတွေကပฏิပတ်ဖြစ်ပုံတွေဟောဟောပြီးတော့နောက်ပฏิဝေဒပฏิပတ်ကရှင်းတာပြည့်စုံတဲ့အခါသမာဓိပညာပြည့်စုံတဲ့အခါမှာ အဲပฏิဝေဒအရိယမဉ္ဇဉ်ပညာရောက်ပုံလေးသူဟောခဲ့တယ်အရင်ကတော့သူမဟောပါဘူးတဲ့ဒီဥစ္စာပရိယပฏิပါပฏิဝေဒဆိုတာလူတိုင်းသိနေတာပဲဆိုပြီးသူကခပ်ဖို့ဝတယ်မဟုတ်ဘူးအဲ့ဒီဒီရွာမှာသူကဟောထားတယ်သူဟောထားတဲ့ရွာမှာသူဟောပြီးတဲ့နောက်အဲ့ဒီကြောက်သင်းမောဌာနကလာဟောဆိုတာကိုလာဟောတော့ဟိုကလူတွေကနားထောင်နေတယ်ဟွန်းဒီဟာကသူ့စာပရိယတော့ပါတယ် ပရိယလည်းသူတို့နားမလည်လို့ပေါ့လေသူတို့ဟောတဲ့ပရိယကနေရာကြတဲ့ပရိယတော့မဟုတ်ပါဘူးအဲမဲ့တော်ရွာသူတွေဆိုသိအောင်မယ်ပရိယပြီးတော့သူကပฏิဝေဒရောက်သွားသူကပฏิပါလည်းမပါဘူးတဲ့ဟာဒီဥစ္စာမဟုတ်ပါဘူးဆိုပြီးတော့လူတွေကသူကမကြိုက်ကြဘူးလေသူကဓမ္မနေ့ကလူအသိတည်းရှိဖို့ရပါတယ်တရားတော်ဘလို့ရှိဝင်ရနောက်တနေ့ကျတော့လူ350ရှိနောက်တနေ့ကျတော့လူမရှိမဟောရဘူးဆိုတဲ့သူကอืมအဲ့ဒါ သူစောစောကအဲ့ဒီမှာသွားဟောမိလို့တဲ့မဟောမိရင်အဲ့ဒီတွေကလူတွေဘယ်တော့မှသူတော်သူတရားသဘောကျသွားမယ်မသိဘူးတဲ့သူပြောတယ်သူကကျေးဇူးရှိပါတယ်အခုဒီကထွက်ပြီးတော့သမာဓိကတွေကြောက်ပြီးတော့ဟောတဲ့နေရာတွေမှာလည်းပဲအဲဒီလိုကျေးဇူးရှိတာတွေအများကြီးပဲဖြစ်ပါလိမ့်မယ်ဒါကြောင့်အခြားအခြားနေရာတွေလှည့်ပြီးတော့ဟောတဲ့နေရာမှာလည်းပဲကိုတရားကိုလုပ်ငန်းစဉ်တရားကို ပေါ်လွင်အောင်မိမိတို့အစွမ်းရှိတဲ့ညပေါ့လေအစွမ်းမကြီးတော့မောနိုင်တာတွေတော့မတတ်နိုင်ဘူးအဲပေါ်လွင်အောင်လို့ဟောဖို့ရသာမှန်ပြီးတော့ဒီအသတိပေးပါတယ်အားလုံးညာပရိသတ်တွေငဲ့ပြီးတော့ဘာယနာဘဝဖြစ်အောင်စိတ်ဝင်စားဖွယ်ဖြစ်အောင်ဟောတဲ့တရားတွေမှာလည်းပဲအဲဝိပဿနာလုပ်ငန်းစဉ်တရားလေးတွေတော့ထည့်ထည့်နိုင်လည်းညထည့်သွင်းပြီးတော့ဟောသွားဖို့ရတယ် အဲ့ဒါကြီးသတ်မှန်ပြီးတော့ဒီလေးတိုက်တွန်းပါလေဆိုလိုတဲ့သင်ပြသွားနောက်တခုပြောချင်တာကတော့ဒီလိုလိုကမ္မဋ္ဌာန်းဌာနတွေကအဲ ကြီးနဲ့လာတဲ့အာဂန္တုကဝုကလေးတွေကလည်းနည်းနည်းချူရင်းတတ်တယ်လို့ကိုလုံးမင်းနဲ့ကိုလုံးနေတော့ချူရင်းတတ်ပါတယ်။မနေ့တုန်းကစားရဆောင်ရောက်ဥပညဝါဌာနပါပဲပုဂ္ဂိုလ်ဌာနပဲကိုတော်တော်ကကိုတော်တော်ဆိုရအဲ့ဒီကိုတော်ကဒီကနေ့တော်တော်ရင်းနှီးပြီးနေတဲ့ပုဂ္ဂိုလ်နဲ့တူးရဲဆိုဒီရင်ခိုင်းတွေကဖြစ်မှာအဲပြီးနေတယ်ကသူကတတိဘေးတဲ့နေနဲ့စာရေးတာပါပဲကိုမကောင်းအောင်လည်းလုပ်တာတော့မဟုတ်ပါဘူး စေတနာကောင်းတဲ့သူရေးပါတယ်သူသွားတယ်တဲ့အဲဒီရောက်သွားတော့ကိုတော်ကြီးတွေကကြိုးကျင့်နေတယ်ဘာမှလည်းမမေးဘူးတဲ့နေရာလေးပါလေလည်းပဲညွှန်ကြားတာလည်းမရှိဘူးတဲ့တကယ်ဆိုတော့ရောက်လာလို့ရှိရင်အာဂန္ဓုကအာဝတိကပုဂ္ဂိုလ်ကအာဂန္ဓုကတွေပဲမေးရများတဲ့တောင်းရှိပါတယ်ပြီးတော့မထေကြီးမထေငယ်ပြင်းငယ်လည်းပဲမေးပြီးတော့ယူစီပြုတာပြုရတယ်အဲသင်္ကြန်ဘယ်နှဝရှိပဲလဲစသည်ဖြင့်မေးကြည့်ပြီးတော့ ဒီလိုတွေပြုရနေရာလေးပါလေပေးရဒါလည်းပါနဲ့ဒါပဲတိုင်းဆိုရင်ရေတွေပါလေတောင်မှသူ့ဥစားတရားဥမှာကိုအဲ့ဒါတွေလုပ်ရမှာအဲ့ဒါသူနားသွားတယ်ဘာမှလည်းမပြောဘူးကိုရောကြီးကလည်းဘာမှလည်းနားလည်ဖို့မရပါဘူးဝီနည်းနဲ့နားမလည်တဲ့ကိုရောကြီးနဲ့လည်းတွေ့သွားဘူးပေါ်ပါတယ်ဘာမှလည်းမပြောဘူးတဲ့ဒီဥစ္စာနေရာလေးပါလေလည်းမပေးဘူးတဲ့နေရာလည်းမညွှန်ကြားဘူးတဲ့အဲ့ဒါ အဲ့ဒါလေးသတိပြုကြကောင်းပါတယ်ညွှန်ကြားကြကောင်းပါတယ်သူကပြောတယ်ဟုတ်တယ်သူကသူပြောတယ်ညွှန်ကြားကြတော့ကောင်းနေတာအဲကြောင့်ခုအားလုံးကမ္မထာဒါနာတွေကကမ္မထာဒါနာတွေကကမ္မထာနာသတိရတွေနာယကတွေစုံတဲ့ခါကလာမိမိတို့ဌာနကအဲဒီအာဂနုကဝုကလေးပါလေးတွေလည်းပဲတတ်နိုင်တယ်ညပေါ့မနေရင်းအောင်ကိုယ်တိုင်ကလည်းပဲတတ်နိုင်တယ်ညဆောင်ရွက်ဖို့နောက်ပြီးတော့ကိုယ်တပည့်တွေလည်းပဲနည်းနည်းပါးပါးညွှန်ကြားထားဖို့အရေးကြီးပါတယ်ဒီမှာလည်းပဲ အဲအာဂနုကအာဂနုတွေပြုတဲ့ကျင့်ဟောဟာရှင်းရတဲ့ကပါပဲဒီမှာလဲလူတော့လိုးနေပါတယ်ဒီမှာလဲလူသားလဲကြားကြောင်တော့မဟုတ်ဘူးဒီမှာခိုင်းကြစီစရာလည်းရှိတာမဟုတ်ဘူးကမ္မထာကြောင့်ဆိုတော့ကိုတရားနဲ့ကိုအထုပ်ကိုအဲဟိုယောဂီတွေအဟောင်းနေတော့ရှိတော့ရှိပါတယ်အဲ့ဒါတွေကစီစဉ်ကမလုပ်ရသေးဘူးနောက်တော့စီစဉ်လောက်တော့မှပြင်အဲဒီလိုသံဃာတွေပါလေလာတဲ့အခါဆိုလို့ရှိရင်အဲဒီဝေယဝိဇ္ဇအဖွဲ့ဖွဲ့ထားအောင်မှပြင်မယ်တဘာတဲ့လုပ်နေရတော့ ဆိုရင်ကလေးကြီးမှတပါးတည်းဆိုတော့အကုန်လုံးတောင်းမသိနိုင်ဘူးဘုရားနာတပါးတည်းလုပ်နေတော့သိမသိဘူးနဲ့ပြောတယ်နည်းနည်းပါးပါးလုံးလာလေးတွေရှိပုံပေါ်ပါလဲအဲဒါလေးတွေလည်းသိခံကြမှာပဲနောက်တော့အဲ့ဒီပြည့်စုံအောင်လို့နေရတယ်ပဲဟိုလည်းဘုရားဝိဇ္ဇအဖွဲဖွဲ့ထားအောင်မှသင်မယ်ဒါပဲကိုတော်လေးဆင်းရဲတာကစိတ်တည်းဖြစ်အောင်ပြည့်စုံတယ်ပြည့်စုံအောင်ဆောင်ရွက်ဖို့ရအဲဒါလေးဒီမှာလည်းပဲတတ်နိုင်နေကြ နောက်နှစ်တွေအတွက်စီစဉ်ပါဦးမယ်သင်ကြားတို့ဌာနတွေလည်းပဲအာဂါလူတွေပါရောက်လာရင်အရင်တန်းနေနေပြည်စုံအောင်ဆောင်ရွက်ကြဖို့ရသတိပေးပါလေတော်တော်တော့စုံသွားပါပြီအဲဒီကအကြံဉာဏ်ပေးနေတဲ့ပုဂ္ဂိုလ်ရှိနေပေးပေးပါဦးဒီကဒီကအမြင်တစ်ခုတည်းဆိုရင်စုံညီမစုံမယ် မထန်ဌာနတွေတိုးတက်ခြင်းအကြောင်းလူမန်းတွေတိုးတက်ခြင်းအကြောင်းဘာချင်းလုပ်သင်နေရဲဆိုတာကိုမိမိတို့စိတ်ကူးရင်ပေါ်လို့ရှိရင်ပြောကြပါဦးဘယ်သူမှမပြောကြဘူးပြောတော့ဒီကလည်းနည်းနည်းပေါ်လာလေးပြန်ပြောအောင်နည်းနည်းပေါ်လာတယ်အဲအားလုံးဆိုလို့ရှိရင်ယောဂီဟောင်းနေကမ္မထာဆရာတွေဆိုတော့ကိုက တော်ရအောင်ဖြစ်နေတဲ့အတွက်လည်းပဲကိုကိုတရားနဲ့ကိုစွဲမြဲနေဝေရလိုပါတယ်ကမ္မထဆရာဖြစ်နေတော့လည်းပြောစရာမလိုဘူးအဲဒီတော့ကိုတရားလေးနဲ့ကိုဟာလည်းပဲဒီမကင်းရအောင်ကမ္မထလက်လို့မပြည့်အောင်ပြောတဲ့အခါရောဆွဆွတဲ့အခါရောအဲဇုံတစ်ခုပြုလုပ်တဲ့အခါရောအဲဒီကမ္မထ ကိုယ်လုပ်ငန်းလေးကိုပါပြီးတော့နေဖို့အရေးကြီးပါတယ်ပြောဆိုတဲ့ခါကလာတခါတရံကြတော့လဲဒေါသမကင်းသေးတော့ဒေါသလျော်ပြောမိတာလေးတည်းရှိတတ်ပါလိမ့်မယ်အဲဒီလိုကြည့်လို့ရှိရင်လည်းနောက်ထပ်မပြောမိအောင်မာနကမကင်းသေးတော့မာနနဲ့စပြီးပြောမိတာလေးလည်းရှိတတ်ပါလိမ့်မယ်အဲဒါလေးဒီနောက်ထပ်မဖြစ်အောင်အဲဒီတွန်ကျူးသွားတယ်ဆိုလို့ရှိရင်လည်း အဲတစ်သက်ပုဂ္ဂိုလ်တောင်းမှန်းနဲ့တောင်းမှန်းလည်းရတာပေါ့ဘယ်လိုတောင်းမှန်းလဲဆိုတာပဲအဲဒီကဒီခါမှာအဲပြောမှားသွားတယ်အဲဒီလိုစသည်ဖြင့်အဲပါလေးတည်းတည်းပဲอืมနိုင်နာကျင်သုံးဖို့ရလိုပါတယ်ကိုတရားနဲ့ကိုမလွတ်ဖဲနဲ့အကျင့်ရှိတယ်မြတ်ကိုတရားလေးနဲ့ကိုလည်းတရားအထုတ်နေဖို့တရားထုတ်ပြီးပြီဆိုပြီးပေါ်ရရအဲလွတ်ပြီးတော့မထားဘူးအဲဒါရေးကြည့်ပါနောက်ပြီးတော့ဝိနည်းသိက္ခာဘုရား တရားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဆိုတာဝိနည်းသိက္ခာဘုံမှာပြည့်စုံရမှာပဲသူတို့ဘာတွေမဟာရှင်နေနေကိုယ်အပြည့်စုံရမှာပဲတိုင်းကဘယ်လိုတုံနေတယ်ဆိုပေမဲ့လို့အဲကိုကတော့ဝိနည်းသိက္ခာကိုသိတဲ့ညတော့ကျင့်ဖို့ရည်ကြီးပါတယ်အဲကြောင့်ပါတာရိကဖြစ်တဲ့ကျင့်ဝတ်တွေဟူတဲ့ညတော့ပြင်ဟိုကိုသိတဲ့ညတွေကျင့်ကျင့်ကြဖို့ရအဲဒါတွေအထူးတိုက်တွန်းပါတယ် ဟောလောလကူနဲ့ချွေးနေတာတွေဟောသင်္ကန်းယုံတာသူကရှိပါတယ်သင်္ကန်းကအခုကလာတဲမယုံရဘူးသင်္ကန်းမောင်းလို့ဆိုလိုပဲတဲမယုံရဟိုကမယုံရမယုံမထေကြီးတွေတော့ရှိတော့ငငယ်ပုဂ္ဂိုလ်တွေကသိပြီးတော့ယူသေးတာမဟုတ်တော့ဘူးအဲ့ဒီလိုပြင့်နေကြွားတဲ့မျိုးတွေသွားသင်္ကန်းမယုံတာတွေမရနိုင်အဲ့တော့တတိယတော့ကမ္မထာဌာနတွေကကမ္မထာဆရာတွေယောဂီဟောင်းတွေဒါတွေကတော့သင်္ကန်းလေးတော့ယူသွားတာကောင်းပါလေဆရာသွားတာပဲအကြောင်းသွားတာပဲဆိုပြီးတော့ ကိုယ်ဟာနဲ့ကိုယ်တော့ပြည်ကင်းလို့သွားတာဘုရားသွားကြောင်းသွားသင်္ကန်းမြို့မှာသွားကောင်းတာမှန်တာပါပဲဒါပေမဲ့လို့ဒီကမြင်တဲ့ပုဂ္ဂိုလ်တွေနေရာချင်းတော့ဒီကိုယ်တော့ကြောက်လဲနေတဲ့ပုဂ္ဂိုလ်ပဲထင်ရင်လည်းထင်သွားမယ်အဲဒီလိုထင်သွားရင်ကိုယ်လည်းဘုံသိက္ခာကျတာပဲနောက်ပြီးတော့ကိုယ်ကတစ်ဖက်ကနေပြီးအဲဒီလိုပြင်မာတဲ့ပုဂ္ဂိုလ်လည်းအကုသိုလ်ဖြစ်တာပဲအမှန်တော့သူလဲနာမဟုတ်ပုဂ္ဂိုလ်ပုဂ္ဂိုလ်ကောင်းသူကဝီနည်းနဲ့လွတ်လွတ်သင်္ကန်းမြို့မှာလည်းသွားနေတာသူ့ကိုအလကားကြောက်လဲနေတဲ့ပုဂ္ဂိုလ်တို့ ပြင်းမလို့ချင်းပြင်းမတဲ့ပုဂ္ဂိုလ်မှလာပြည့်စုံပါလားဒါတော့သူတော်ဘာတွေလည်းပြင်းမရှိအောင်ကိုယ်လည်းပဲဝိညာဉ်နဲ့စပြီးကိုယ်စိတ်ကမကြဆင်းရအောင်အဲဒါအဲသင်္ကန်းယုံကြီးအစရှိတော့ပေါ်လေဝိညာဉ်မူရာလေးတွေဒီနေ့ကဆရာတော်ဒီကဆရာတော်ကလည်းမာသီသတိပြန်ဆရာတော်ပြောဆရာတော်ပြောတယ်လို့ပဲအဲသူငွေနဲ့စပြီးတော့အဲဒါသုံးဆွဲအကင်တွေတွေပါတယ်ဒီတော်တွေကလုံးဝကင်းွယ်ကြီးပါတယ် အများသိနေတဲ့သိက္ခာပုဒ်ကအရေးကြီးသိက္ခာပုဒ်ဆိုတာအများသိပြီးမသိပြီးရှင်းတော့ရှင်းရမှာပဲဒါပေမဲ့အများမသိတဲ့သိက္ခာပုဒ်ကတော့အပြစ်ရှိုံပဲအများကြိုက်တဲ့တာတွေပါနေမခံရဘူးတစ်ဖက်ကနည်းနည်းသက်သာခွင့်ရအများသိနေတဲ့သိက္ခာပုဒ်ဆိုရင်ပိုအရေးကြီးတာအဲဒါအပြည့်လည်းသိနေအများလည်းပဲအပြည့်တင်ခံရတယ်အဲဒါကြောင့်ဒီရဓမ္မအဲဒါယောဂီအောင်နေသမထဆရာတွေအဲဒီ ပါတာရိကဂုဏ်နဲ့ပြည့်စုံအောင်လည်းပဲနေထိုင်ပြီးတော့ကြပါလို့ကောင်းပဲတတိပြုကြပါလို့ဒါကိုလည်းထမှပြီးတော့တတိပေးပါလေအခုပြောခဲ့တဲ့အတိုင်းခုနောက်ပါပြီးနဲ့တူပါရဲ့ပြောမဲ့ပုဂ္ဂိုလ်ရှိပုံမရအောင်အခုပြောခဲ့တဲ့အတိုင်းဓမ္မထာဏနာအတွင်းမှာလည်းပဲတိုးတက်ကြီးပွားအောင်ဓမ္မထာတရားပေါ်ပေါ်လုံးနဲ့ပြည့်အောင်မိမိတို့တန်တဲ့နေရာဟောပြောဖို့အပြင်ဘက်မှာလည်းပဲဗာတရားပဲဟောဟော မိမိတို့လုပ်ငန်းစဉ်ကိုပုံမြင်ပေါ်အောင်ဟောပြောဖို့ဒီတော့ဝိနည်းသိက္ခာဘုန်းနဲ့စပြီးတော့လဲမကြီးညိုပဲကြဲ့ရွယ်မဖြစ်အောင်ဘာသာရိကဖြစ်အောင်တတ်နိုင်တယ်မြတ်ဆောင်စည်းပြီးတော့သွားကြဖို့အဲကိုကိုတရားနဲ့ကိုလည်းပဲမလွတ်အောင်အချိန်ကြီးတယ်မြတ်ရတယ်မြတ်ကျုမှပွားများပြီးတော့သွားကြဖို့ရတိုက်တွန်းပါတယ်အဲဒီတော့တိုက်တွန်းတဲ့အတိုင်းကျင့်သုံးအားထုတ်ကြတော့အားဖြင့် တစ်ဆင့်နဲ့တစ်ဆင့်မိမိတို့သဏ္ဍာန်မှာသရာဇိုက်သောဣန္ဒြေချင်းကျဲပြီးတော့မိမိတို့လိုရှိရသောမညာပူညာဖြင့်နိဗ္ဗာန်ချမ်းသာကိုသင်္ညာသောဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။နာဂာမြတ်နာဂာမေတ္တာပို့ရနိုင်ဆိုရပါအောင်လေမေတ္တာပို့ရအားရဖို့ ရာတော်ဘုရားသမ္မာပါတိသမ္မာပါတိသမ္မာပါတိသမ္မာပါတိသမ္မာပါတိရေကင်းပါစေညာကင်းပါစေရေကင်းပါစေညာကင်းပါစေသက်တော်ရာကျော်ရှိပါစေသက်တော်ရာကျော်ရှိပါစေသာနိုင်အောင်ဆောင်နိုင်ရောက်ပါစေသာနိုင်အောင်ဆောင်နိုင်ရောက်ပါစေလိုက်တိုင်းကြောလိုက်တိုင်းထောပါစေသာနိုင် တော်တို့ဘုရားကျောင်းမှာပါစေသာသာပါစေရေကျင်းပါစေညာကျင်းပါစေရေကျင်းပါစေညာကျင်းပါစေသောရာကျော်ရှိပါစေသောရာကျော်ရှိပါစေဉာဏ်အောင်သံဃာရောက်ပါစေ ပါစေ